ကျေးဇူးရှင်မဟာဗောဓိမင်းဆရာတော်ဘုရားကြီးမဟာမြိုင်တော်စခန်းအတွင်း၌ဆယ်ရက်ရှိလ2009ခုနှစ်တွင်ဟောကြားတော်မူသောကံလန်းဇံလန်းဉာဏ်ရှင်လန်းတရားတော်ဟောပိုင်းရှိကြည့်တယ်ဆိုတော့သူပြောလူပြောများလို့ဘယ်လိုဟာကြီးလဲလို့လာကြည့် ကြည့်ဦးမယ်သူရောလူရောများလို့လာတာမဟုတ်ဘူးလားဟုတ်ပါဗျာဟုတ်ပါပါဗျာဟုတ်ပါပါဟုတ်ပါဗျာဟုတ်တယ်ရောလူရောများလို့လာတာအဲကိုရောကြီးကဘယ်လူကြီးဘယ်နေကြီးပါကြီးညာကြီးဆိုလို့အဲ့လိုတော့ဟာပြီးတော့ဘယ်လိုဟာကြီးလဲဆိုလားကြည့်ဖူးတယ်ဆိုတာကအဲကြည့်တဲ့ပုဂ္ဂိုလ်မှာက ကိုနှစ်သက်တာလည်းရှိခြင်းရှိအငဲသက်တာလည်းရှိခြင်းရှိပြီးတော့ဘယ်တော့ဖြစ်ဖြစ်အဲတို့တရားဓမ္မတွေကဟိုချင်းဝင်းဘောကိုမတက်ဘူးဘောင်ခံလောက်တာဘောင်အရေကလည်းတယ်ဟိုကိုရောတော့ဒီလိုခေါ်ဒီကိုရောကြတော့ဒီလိုပါလေလေကချိန်နာမဟုတ်ဘူးလားဟုတ်ပါတယ်ခင်ဗျာဟုတ်တယ်ဟုတ်တယ်ဗျာဖော်တယ်တော့တို့တော့ဘာတော့မကိုက်တာ လေအေးအဖွားကပေါ်ပေါ်ပေါ်ပေါ်ဒီဟုတ်တယ်ဟင်အဲ့တော့လာကြည့်တဲ့ကြည့်ရုံတက်တဲ့ပုံပုံမှာအထင်ကြီးတာနဲ့ပြီးတာပဲတခုဟုတ်တခုတော့ပါပါဟုတ်လားဟိုဟိုကိုရောနဲ့ဒီကိုတော့ချိန်ကြည့်ရင်ကလေဒါကြည့်တယ်ကြည့်သမားကြည့်တဲ့ပုံပုံဟာဖူးတဲ့ပုံပုံကြတော့တို့မဟုတ်ဘူး ကိုကိုယ်တိုင်ဟောဒီပဲအောင်ချင်းဝင်ပုဂ္ဂိုလ်တက်ပြီးတော့ထိုင်ကြည့်ဟောဒီပဲကိုအဲအဲ့ဒီကိုကြည့်ပဲပုဂ္ဂိုလ်ထားဟောဒီပဲမှာကိုကိုယ်တိုင်ဝင်ကြည့်ကိုနဲ့ချိန်ကြည့်မှသိနိုင်တယ်ဖူမဲ့ပုဂ္ဂိုလ်ကဟင်ကိုရဲ့ပုဂ္ဂိုလ်ဟာကိုနဲ့ချိန်ကြည့်ကိုဘုန်းကြီးဒီဘုန်းကြီးကိုထည့်ပြီးဘောင်းခိုင်မလို့ရဘူးဟုတ်နော်ဟင်ဟင်ဘောင်းခိုင်မလို့ရဘူးပြဟောကိုကိုယ်တိုင်နဲ့ချိန်ကြည့်တို့ မင်းတုံမင်းကြီးလုံကြီးမင်းတုံမင်းကတို့ပါလားဗျသာနာမုတိဘလူမဘဝကလာပါတယ်နော်သူရာဇဝင်ခရာတို့ကြောက်ပါလားဟင်အဲအဲ့ဒီတော့ကသူ့ရဲ့အသမြကိုဘုရားရှင်ကြွလာတော့သူ့ရဲ့အသမြကိုဖြတ်ပြီးလူတဲ့ပုသူကြောင့်ဒီမင်းတုံမင်းရဲ့လူလာဖြစ် ကျွန်တော်ပြတိပြီးသွားတာဟုတ်လားအဲမန္တလေးတောင်မောဖွာသွားကြည့်ပါလားဟိုပေါ်ဆုံးကစီရီတော်မှာဆိုဘလူးလုံးကြီးတဲ့မဟုတ်လားအဲဒီမှာသမ ्या လှူတဲ့ပုံနဲ့ပါတယ်ဟုတ်လားအဲဒါကြောင့်ငင်းလုံးဖြစ်တာဘလူးမဘဝကလာတဲ့အတွက်အာသိကြံဟင်အစာဒီတဏရဲ့မိတ်ဆွေ အစာကြီးတွေတနာကြီးတွေထုတ်ပြအစာတွေတနာရဲ့မိတ်သွေးထုတ်ပြဒီဘက်ကအစာများများစားလေးဟိုဘက်ကတနာများများကြီးလေးထုတ်ပြဟင်အဲတော့တနာကလည်းကြီးတယ်ဗျာမင်းကုံမင်းကအစာလည်းကြီးတယ်ဗျာတနာလည်းကြီးတယ်ဗျာဟင်အစာကလည်းဘယ်လောက်ထိကြီးတော့ဆိုတော့ ပွဲတော်အုပ်ကိုညပါဘူးသူခန်းနဲ့တေပေးထားသေးတယ်ဗျာခါရဲချိန်ခါစားဖို့စားဘလောက်ကြီးတော့ဟင်စားဘလောက်ကြီးတော့အဲ့တော့အစားကြီးတော့ဟိုဟာတွေလည်းကြီးမှာပေါ့အဲသူမိဖုရားကြီးတို့ဘာကြီးတို့ဒါအချိန်မရွေးရှိတာဟိုသူတို့ခေါ်တော့ဟိုမိဖုရားငယ်ခေါ်တာပေါ့လေမောင်မတို့မိသားတို့ဆိုတာမိဖုရားငယ်လေး အဲ့ဒါညကြရင်အခန်းလိုက်သွားတာတဲ့တခါပြီးတခါဟင်ွားကလေးဗျအဲ့ဒါအခါများကြုံသွားတိကပြန်ဆောဒီလိုပြာဒီဟိုတော့ဘလောက်မကြီးလဲကြီးတယ်အဲ့တော့ကြီးတာအဲ့တော့တန်ဃာဟုညာကမစားတာနဲ့ကျင်းတယ် သူကဖမချဘူးသူနဲ့ချိန်တာလေသူနဲ့ချိန်တာသူနဲ့ချိန်တာညာဘာမစားတာနဲ့ဘူးဒီကျင်းဘူးညာဘာစားတာလေးနဲ့သူကျင်းတာလေသူကအစားမှမဆုံးဘူးဟုတ်နော်ပြီးတော့သူကမိဖုရားပေါင်းများများဆိုတဲ့အဲဆော့ကလာနဲ့တန်ခါရဲ့ဒီမှာဆော့ကလာလို့အဲ့ဒီနှစ်ခုနဲ့မူတည်လို့တာတဲ့ကချင်းဝင်ချင်းဝင် တူစီပေါင်းတိုင်းမဟုတ်ဘူးနေတာဘာနေတာဟင်ဟိုဟိုဟိုဘရောနဲ့တန်ခါနဲ့သူနဲ့ကူဟိုချိန်ကြည့်ပြီးတော့ကြီးညိုတာခုချင်းနဲ့ပုဂ္ဂိုလ်ကအဲ့ဒါလိုဟာမျိုးဟင်ကြည်ယူကခုနပြတဲ့အထင်ကြီးတယ်ဒီပါနိုင်တယ်ဒါကပါနိုင်ဘူးအာငါတို့များကညာနေပြင်းတော့ရှင်းခတ်သူ့ဘဝကလမ်းကြီးတို့ အဲမကြီးတွေခေါင်းကြိုက်ပြီးခံနေတာတွေ့ရအာဟာပူတော်ဒီမောပုံပါလေဖြော်ကြီးလေးကွာကောက်ဖြော်ကြီးလေးကွာကောက်ဖို့ဟင်ဟင်ဟင်အချင်းယူမပြတ်တဲ့အပြင်ဘယ်နဲ့တော့ဒီကွာအဲပုံရင်အစားတော့ကောင်းနေကြသူများတဲ့ဘုကုံကောင်းမှာကြားမူလားဘယင်းစားတော့စားတော့ဝင်ထားတာပြီးတော့ ဟိုဆေးဖရာတွေနဲ့ယာတီနဲ့နှက်ခတ်နဲ့ဥတုနဲ့အကုန်ချိန်ပြီးတော့ကျွေးရတာခါဒီတိုင်းကျွတ်လို့လို့ဟိုစိတ်ကူးရှိတာစားတာမျိုးမဟုတ်ဘူးပါရဘူးဟုတ်နော်ယာတီနှက်ခတ်ဒါလည်းကြည့်ရဟင်ဟုတ်နော်ဒီတော့ဥတုကိုလည်းကြည့်ရပါတယ်အဲဓမ္မတော်ကြီးများနဲ့ညွန်ကြားတဲ့အတိုင်းဟိုစားတော်ဝင်မှာချက်ပြီးရအဲ့ဒါသဘာကိုအဲခင်ဗျားတို့လူစက်မကြည့်ဘူးမောင်းမထောင်းဘူးကြီးမာဆိုလို့တဲ့ အမှုဒါနကလက်သေးနဲ့ခွဲရဘယ်ရင်စားမဲ့အစားဒီပြရပါလက်သေးနဲ့ခွဲရတာအလုံးမပြည့်စရာဘူးဟင်ဘယ်ရင်ဘယ်ရင်ဘယ်ရင်အဲ့လောက်ဒါတော့ခွဲလိုက်တော့သူဆံလုံးတော့ဖြစ်သွားတယ်နော်လုံးကြီးနေလုံးကြီးပဲအဲ့ဒါကိုဟိုတဖွဲကလက်ညှိုးနဲ့လက်မနဲ့တလုံးချင်းပို့ရတာအဲ့ဒါဖုတ်တာဖုတ်တာ ဘယ်လိုအဲ့ဒါမျိုးဒီပါတာဘုရားကအဲ့ဒါနဲ့ကျွေးတာတခါတည်းသူမနဲ့ဆိုလို့ရှိရင်တို့ဟောပေါ်လေသာတော့ဟိုဝင်ကနေပြီးတော့ချက်ပြုတ်ဒီနေ့ကဘာသာတော့ဘလောက်ပဲဆန်ပနေတင်ဘနေတင်ဖာဘနေတင်နဲ့အဲ့ဒီသူဟာနဲ့သူသူရိတ်ခါသူ့ရိုချင်းဟောပေါ်လေခွင့်ပြုထားတဲ့ ငွေအတွင်းကပေါ့တကယ်ငွေအတွင်းကချက်ပြရအဲ့ဒါတို့ရှိခိကတော့ပုတ်ကြီးတွေရှိနော်ဟင်ပုတ်ပုတ်ပုတ်ပုတ်အဲ့ဒါဒီနဲ့ဆုံးနေထဲဟင်ပြီးတော့ဆုံးနေလေအဲတခါတည်းသူအိုးကြီးတွေအိုးကြီးတွေနဲ့အဲထဲထဲပြီးတော့ဆင်းမောတင်ပြီးတော့အဲ့ဒီဒါနာတင်ကုတ်ကိုတွားပြီးတော့လောက်ပါလောင်းသူကအဲ့ဒီအပြူတော်တည်ဟုတ်ကဲ့ခုနကမိဖုရားလည်းဒီပါတိမိမှာပေါ့လေ အဲ့ဒါတွေကလောင်းရတာသူကသူ့ရဲ့တကားပေါက်သူ့လေသာပေါက်နဲ့တဲ့တယ်မှာအဲ့ဒီဒါနာတင်ကိုခွာထားရပါတယ်သူကအဲ့ဒီဘဝကနေပြီးတော့လမ်းကြည့်နေတာဟုတ်ပါစေဟုတ်လားသူလေသာပြင်ပေါက်ပါလိချီလို့လေရအဲ့တော့ဟိမာလည်းကောင်းလို့ပေါ်ရမာလီထုံးစံတော့ကြားဘူးမှာပါပဲဟိုလျှောက်ပြီးဘုံလုံးလျှောက်ပူရတာထင်တယ် ဟိုမဖိနိုင်တော့လေဖိလို့လည်းဖိတရတာမျိုးမဟုတ်ဖိနဲ့ဟုတ်ဗျာဟိုဘယ်လိုပြောမလို့ဟိုမျိုးအင်ဂျင်နဲ့တန်ခါနဲ့ကကွက်တီတော့ဖြစ်ဘယ်နာကြီးလေးကြီးလေးတောင်ကကြီးလေးဘူးကြတို့ငငယ်တို့ကဘူးတရားဘူးတာပြောတာဘူးတော့မဘူးဟင်အဲ့တော့ပေါ်တာဟုတ်ကိုနာကြီးလေးလည်းဝါကနေထင်နေတယ်ဘယ်ချိန်ကြီးကြီးဝါကနေထင်နေကြီးလေးဘယ်တော့ဘုံလုံးတူရတာဘုံလုံးတူတော့ဟိုဟိုဘုံဒီဘုံတော်နဲ့ဖေရတယ်မလို့ ကောင်းခြင်းပါလေကောင်းအဲ့တော့ဒီကဟိုမင်းသုံးပစ္စည်းများများလိုချင်တာအဲ့တော့ဆင်ကအပူမျိုးအေးကိုတိတ်ကြောက်ဆင်ဒီတို့ပူမျိုးအေးကိုတိတ်ကြောက်တယ်ဟုတ်ကြအဲ့တော့ဟိုကြီးကအေးဓာတ်ရှိတယ်ဟုတ်နော်ဟုတ်နော်အေးဓာတ်ရှိတယ် တို့ကြည်ပြီးတို့နေမောင်းတို့ကုစုပြုတဲ့အခါထူကြနှစ်ကြတာအဲဒီမိမိတို့စိတ်ကလေးအေးအောင်လို့ကြီးတန်းနဲ့ပြီးရကြီးကြီးကြီးကြီးကြီးတို့တိုင်းပြည်တို့အမှုပညာကြည့်ရင်ကြီးနောင်ကြီးမောင်းကြီးမဲကြီးနဲ့သွားတာအေးပြီးခြင်းလို့ဟင်အေးပြီးခြင်းလို့ဒါပြီးတော့တို့ကဟို ဟိုပတ်ဖေးကြံတော့မှာနော်ဒီကြီးကျက်ဖေးစီတော့မှာဂျာနာကြီးနောင်လို့မောင်ဆိုင်လို့ကြီးပါကြီးအေးကြီးတဲ့တူကအေးအောင်အေးအောင်အေးရာနဲ့တို့တနေ့ဘုံပါပေါ့လေတို့စိတ်ကူကိုကူနဲ့စီဝါရှာထားတဲ့ပုံကိုဒီကူချွေးတိတ်ပြီးတာတို့ဒုတိယကချွေးတိတ်ပြီးတာအေးအောင်လို့ထားဟုတ်ကလားဗျဟင်ဒါခေါင်းမဟုတ်ဘူးဗျ ဟင်ဖြည်သေးဖြည်သေးဘူဖြည်သေးဟုတ်ကြီးရအဲတော့ဟိုကဆင်ကကြီးကြောင်မှပြီးတော့ဒုရှိကကတပိတ်တရားကြီးတပိတ်ဖုံနေလိုက်တာတော့ပေကိုတော့ကြီးပြီပေကိုတော့ကြီးပြီချာထနာထောင်းထနာထောင်းဟာဆင်ကြီးကအဲ့ဒီမှာနေဝကြီးထောင်းဤအဲ့နဲ့တခါလေထိုးမယ်ကြိတ်မယ်ကုတ်မယ်နဲ့ဖြစ်တော့အဲ့ဒီမှာမိဖုရားတွေထွက်တယ်အဲ့ဒီမှာ 熊宝仪在个老哥，年龄在个老哥，熊宝仪在个老哥朋友里头，没都没呀，哈哈哈哈的一个嘞，那平安的老大哎，没别铺的老面。ဟုတ်လားအဲဒါဘုန်းကြီးတွေကလည်းအမေကောလောက်ပြီးသူလုံးပြန်ရောခြံခြံခြံခြံခြံတီးအင်းကြီးကလည်းဟာနဲ့ထိုးမယ်ကြိတ်မယ်နဲ့လုံးတော့ဟိုလောင်းနေတဲ့ဟာဒီဘယ်နေရတော့မလို့ဖွဲ့ပြေး အဲခေါ်တဲ့ဘူတော်တရားကိုသူချိုးနောက်နောက်ဘူတော်ကပါပြီးအဲဒီမိဖုရားငယ်ရဲ့အဲဗျာဒမိန်အဖာနောက်ကငါနဲ့ကုတ်ထားဘူးဒမိန်ဆိုတော့ရှော့ကလေးဆိုသူကပြင်းနေတော့မို့ရှော့ကလေးဆို ကိုကလည်းငိုပြီးသူကလိုက်တော့ဟိုကိုတော့ကလည်းအဲ့ဒါလုံးပြီးဟိုကိုတော့ဟောမောပြေဟိုတော့အာငါတရားတော့ဟိုချပြေကိုကလည်းငိုပြီးလိုက်တော့အဲ့ဒါမေလုံးမေကြီးကသူ့ပပတိဟာဟာဟာဟာလည်းကြည့်တော့ပြေပြေအဲ့ဒါဟိုကင်းဝင်မင်းကြီးတို့ဟိုဘာတို့ဦးချိန်တို့ဆိုဘုန်းကြီးတို့တို့ကြီးတင်ပါဗျာ ရှေးခေတ်ကပညာကြီးမှသူဘယင်နာထားရှင်းချင်းနိုင်မယ်လေသူကလောကီရောလောကုတာရောကုတတ်ထားကြတာဒီကိုဟုတ်ကဲ့လားအဲ့တော့အာဒုက္ခရောဤဒီတိုင်းဆိုဖြစ်ဘူးသူဘုန်းကြီးတွေတော်တော်လုံလိုက်တာပဲကြာဘုန်းကြီးတွေဒီတဲ့ရောက်တဲ့ရင်တော့ဒုက္ခပဲဟုတ်လားအဲ့တော့ညီလာခံကြလျှောက်တယ်ရှင်မင်းကြီးသာသနာကြီးညူတာတော့ကြီးညူတာပဲဒီလောက်ကြီးထီအောင်တော့ခွင့်မပြုတင်ပါဘူးဟင် ကြာရင်ယဟန်နေတိတဲ့အဲဟောပေါ့အင်းပို့ပြီးတော့ဆိုးလာရင်ခက်ပါလိမ့်မယ်လို့ပြောမင်းတို့ကပလင်ဘဝနေပြောသူတို့ကငါတို့ကိုရီးလေးရောက်မှဟုတ်တယ်နဲ့တို့ပြောဘူးသူတို့ကငါတို့ကိုရီးလေးရောက်မှဟုတ်တယ်နဲ့လို့မပြတ်ဘူးချင်းတယ်ပါပါ ဟင်မပြတ်ဘူးကြီးမပြင်းတော့ထပ်လောင်းတာပဲဟုတ်နော်ခူးတာခူးတာခူးတဲ့ပုဂ္ဂိုလ်ကသူ့ကိုယ်နဲ့ကိုယ်ကိုယ်နဲ့တကိုယ်ချင်းစာထားတာစာထားတော့ ခုနကသူရှိတဲ့အဖြစ်ဒီကိုတော့မှမဟုတ်ဘူးခွင့်တော့နိုင်တယ်ဟုတ်ပါပါအထင်ကြီးရင်သေးခြင်းမရှိဘူးဟုတ်ပါပါဟုတ်ကြအဲ့တော့တို့ယရနာလေးတွေညာဟိုကြောင်းနဲ့ယရနာတို့ဘာတို့များဆိုရင်မျိုးမတင်အောင်ဖူးမှုတ်ထားတယ်လို့ကိုသမီးငယ်သားငယ်လေးတွေများအရွယ်ရောက်လာရင်ကြည်ပြောရှုပြောယရနာထိုက်လာရင်ပါလေသမီးတွေမခိုင်းရမသေးရနဲ့ ဖူဖူမှုတ်ထားသလိုမှန်ပါပါတန်ဃာကိုလည်းအဲ့ဒီလူကိုအရင်တကြီးကြီးနဲ့ခုနကိလေသာမပါလေအရင်ကြီးကြီးသေးရင်မပါအရင်တကြီးကြီးနဲ့ဆိုရင်တော့ဖူးတာရမှန်ပါပါဖူးတာမှန်ပါပါဟုတ်မှန်ပါပါမျောတာဒီဒီတော့သူတို့ဒါတွေအဲဘယ်ချင်းကလာရတယ်မသိဘူးလာတာနော်မလာခင်ဒီလိုလဲလာရတဲ့ဒုက္ခသိတယ်နော် ။ဒါငေါဘွက်ကနေဘွက်ကမိတ်ဆက်လိုက်တော့။ဟင်။ကျောဘာလို့လို့ဥပဒုံကြီးပါလာတဲ့။ဘွက်ကားတွန်းနေတဲ့ပုံလေးများကျုပ်ရိုက်ပြသားမှာဗျာ။ဟင်ဘွက်ထက်ကားတွန်းတဲ့ပုံလေးကျုပ်ကအဲ့ဒါသဘောကြလုံးလို့။ဘာချင်းအောင်ဟာ။အဲ့ဒါဓာတ်ပုံကြီးကြီးပြီးမှားတာ။ဘာချင်းကြအောင်ဟာလေတို့ပါ။ဒီမှာ။အဲ့ဒါလိုဘူးဗျာ။ မှန်ပါဗျာအဲ့ဒီဘွယ်ဆင်းတုံးလိုက်တော့တော်တော်ဝန်တာဟုတ်ဗျာဟုတ်ဗျာတုံးရသေးလားကျိုးနဲ့ဆွဲရတာပါဗျာမှန်ပါဗျာစိတ်ကြပြပါဘူးဗျာအမဘူးလည်းရောက်ဖွေးဟေးဟေးအဲ့ဒါကတော့ဘူးသားလို့ဗျာ ဒုက္ခခံပြီးလာကြရမှန်ပါဗျာပြီးတော့ဒီလာရင်ခုလူလေးတွေ့ကျင်တာလေးနဲ့အဲပစ္စည်းတွေလည်းဝယ်ခဲ့ရတာဒါအလကားယူလာတာတခုမှရှိဘူးရှိပါဘူးကြည့်ပါကြည့်ပါဗျာအကုန်လုံးကာယတံဖို့ဈေးကြီးကြီးနဲ့အခုခေတ်ဟာဒီအရင်တော့ငါလုံးမဟုတ်ဘူးမူစားပေးတာမဟုတ်ဘူးအဲလိုဖြစ်ရတာသူတို့တို့တော့ဒုက္ခကောအဲတို့ကူ ဘာလို့ရှိဘူးဒီမုံရွာဒီမန္တလေးဒီဘူးဒီနေ့လာခဲ့ခင်ဗျားတို့လာရင်ဒီတိုင်းတော့မလာနဲ့ဘာယူခဲ့နဲ့ပါသလားပါပါပါကျော်မမနဲ့လို့လို့လို့ဟုတ်ပြီလို့လို့လို့ဟင်လို့လို့လို့ပဲအော်ခင်ဗျားတို့ကလာပြီးတော့ညကြတန်းကြရတယ်သူတို့မှလုံမရတယ် ရမှစီမနိုင်တာတို့မလုတ်ဖင်းနဲ့ရဟုတ်မလုတ်ဖင်းနဲ့ရခင်ဗျားတို့လိုမသွားရဘဲနဲ့ကိုရှင်ရောမခံရဘဲနဲ့ကိုရဟင်ဟုတ်ဗျာတလောက်กว่าတော့ဟင်တလောက်กว่าတော့ဟင်တခါရိုးနဲ့တို့နဲ့ဘလောက်กว่าတော့မှန်ပါပါမှန်လို့ကိုမရတာလားဟင် ဟုတ်ဗျာတော့တောင်းနေကိုလိုကြီးတော့ဘောရောမိုးရင်းများဖြစ်တော့ဘယ်လိုနည်းမိုးနေစကားလည်းစကားလည်းမတတ်ဘူးတို့ကတပါးလည်းတေးလေးနဲ့နေတာအဲ့ဒါသင်ခုဝါခုရင်ကသူတို့တက်လာတွေ့ပြန်တော့ငိုးပြန်တော့တပါးတယ်တပါးပြောမဲ့ဒီလိုမျိုးတနာလိုက်တာတို့ကတော့တနာလေးအဲ့ဒါမိုးနေငိုးပြန်တော့ဆို တဲလီအောင်တပါးလည်းနေလို့တယ်ဗျာအင်းအခုဟောပဲနေတော့သူတို့အတော်တို့ပြန်တနာအောင်ပဲတို့အဲတို့တို့ဘာမလုပ်တဲ့ပြင်အားမကြတဲ့ပြင်အားကြပါလေဟုတ်ပါမလားဗျဟုတ်ပါဟုတ်ပါလေဗျဟောအဲအဖွားတို့များအဲရေတော့အိမ်လေးနဲ့နေချင်းဘယ်လောက်လောက်ရမလဲဟောတို့တို့လောက်အောင်ဟောတို့ဘာသူဖြစ်တာဟင်တို့ဘူးမကင်မောင်ဗျာတာမဝေရပါဘူးဗျာဟုတ်ဗျာ ဟောဆုံးဆိုလဲချိန်ကြပေါ်ပြချိန်ရပေါ်ဘူးဗျာဟင်ချိန်ရပေါ်ဘူးဗျာဟောဟောရဗျာချိန်ကြဟင်ဟင်ဟောတင်ခံလဲချိန်ကြကိုးတောင်းနေသေးဗျာဒါတော့တော့ပေါ့ဟင်ဟောဒီနာတာဟိုဆိုင်ဖွဲ့ပြီးကြောင်းစားရင်သင်္ကန်းဆိုင်ကိုခီးနေဟင်အဲဟိုဟိုမဟုတ်တာပြောအောင်ပဲတို့ဟိုဟိုတိုးထွက်တုန်းကကိလာတတ်တော့ပြည်ပြီးဘဝနဲ့ထွက်တာ အဲတော့အပြန်ကြတော့ဟိုလိုမောလမင်းရန်ကုန်တထစီရသဘောဟင်အဲဒီတော့အဲအဲ့ဒီတို့ကလက်မဝယ်စီတာပေါ့လက်မစစ်လာတယ်ကြတို့ကလက်မထုတ်ပြတယ်လက်မဝယ်ရကောင်းလားလို့ရန်ဖြစ်သွားသည်ဟုတ်ဗျာနောက်ဆိုလက်မမဝယ်ခင်းနေတယ်ဟင်ဟင်အဲသူ့တင်အောင်ပေးရတာလေလက်မနဲ့လာရင်သူကယူလို့မမရဘူး ညာဖြစ်သွားတယ်ပါပါဒါတော့တို့တော့ဘယ်လိုဘာလို့ကလဲဒီကနေပြီးတော့တော့ဒီကမယူခင်းနဲ့နော်လုံနော်သင်္ကန်းယူလာရင်ညာလာလုံလို့ဒီကရောက်အောင်ဘုခင်တယ်လုံလို့မတော်ဘူးဟေးဟေးကြောင်ကြခြင်းမရှိတောင်းတခြင်းမရှိဟင်တို့ဒီမှာကိုလူကျင်တာလေးတွေလူတဲ့အချိန်လူတာတဲ့ပူရတယ်ဒါတော့ သူတို့နေရာများငါတို့ဘယ်တော့ရောက်ပါမလဲလို့ညော်ရအောင်ပါမျောသလားကွာမျောပါဗျာခင်းမုံကြောခင်းမုံကြောဒါရီမျောပါလေတို့မျောမဲထင်မုံဗျာဟင်မျောမဲထင်မုံဗျာဒါရီဟင်ဟင်ကြည်တာရဲ့ဖူးတာရဲ့မျောတာရဲ့ဟင် ပူတာကတော့ခုနယရနာပေါ်ကြီးညူတာတက်တက်ပဲရှိတယ်မျောတာကြတော့ကိုကိုယ်တိုင်ယရနာထိုက်အောင်လုပ်မှာကိုပြောတာဟုတ်နော်ဟုတ်ကဲ့နော်ထိုက်အောင်လုပ်ပါအဲတော့တို့ဒီခုသုံးဌာနထင်တယ်မန္တလေးတဲ့ကျွေးဘူးတဲ့ဘုံဝါတဲ့အာရန်ကုန်မှာပါတယ်အာသာဘီကအောကုန်ပြီတို့ကမန္တလေးတင်မန္တလေးတော့ရောနေတာကိုရန်ကုန်ရဲ့ ကျွေးဘူးရဲ့ဘုံပါပါဟုတ်ကလားဟုတ်ပါခင်ဗျားတို့မေးရအောင်ပဲဘာနာဝင်ဖြစ်ချင်သလားဘယင်ဖြစ်ချင်သလားဟဲ့ဗျာပြောတာလေပြောတာလေဟေးဟေးဟေး ฟ้าเราวงพิชิตนะล่ะเปลี่ยนพิชิตนะเราก็ยอมเอဘာနာကိုကဘာနာဝင်နဲ့ဘယင်းနဲ့ဘယ်လိုမှဖြစ်ဘူးကိုကဟိုဝန်သူဝန်ကြီးတဲ့ဖြစ်ခင်ဗျာဘယင်းဝန်ကြီးတဲ့တော်နေသားကနေကြဘယင်းလုံးလိုက်ဝေလုံးကနေကြဘနာဝင်လုံးလိုက်တဲ့ကမှဆိုးပါဗျာအာအဲ့ဒါမှဆိုးပါဗျာဟင်တို့ကနေပြောရင် ရားရှင်ပြီးဘယင်ပဲဝိတာခါတို့အနာတပိန်တို့ဒီစားတော်ဝင်မဲ့ချက်ထုတ်တို့ဖြစ်လာတယ်စားတော်ခင်စားတာလေဟင်ဟိုဝိတာခါမအေးတို့တနေ့900 900လေဘုရားရှင်လေးတော့အနာတပိန်အေးဆိုတဲ့တနေ့900 900လေဘုရားရှင်လေးတော့ဟုတ်ကလားချက်ရတာတော့ဝိတာခါတို့ချွေတလုံးလုံးနဲ့မဟုတ်ဘူးလားမှန်ပါတယ်ဟင်ဒါနကုသိုလ်ကြောင့်တထေးတော်လာဖြစ်နော်မှန်ပါဘူးသို့တော်ဟိုဟို ဖျားစားဖို့အရိယာတွေစားဖို့အဲ့ဒါအတွက်ချွေးတစ်လုံးလုံးနဲ့ချက်ရတော့လူတွေနဲ့ဆိုရင်တော့တထေးပဲဖျားနဲ့သာသနာနဲ့တွေ့ရင်သူစားတော့ဘူးပဲမှန်ပါဘူးမှန်ပါဘူးဟုတ်နော်ပြီးတော့တို့ဟိုအနာတပိန်တို့ဆိုရင်သူရှိစုမဲ့စီလေးကို94ဂရီလား ဒီတုံကိုသောက်ပါလေ78ဂရီ78ဂရီ78ဂရီဟေး54ဂရီကုန်သူအဲ့ဒါလေးရဖို့ရကိုဟိုပြီးပြီးပြီးလိုက်ပြီးတော့ရောင်းမရချာရဟုတ်ကလားအဲရောင်းစရာချာစရာပြည်စီရှာရအဲရလာတဲ့ပြည်စီလေးသိမ်းရဟေးဟုတ်နော်တို့ရသိမ်းရစောင်းရှောင်းရအဲဒါပြီးပြီးတာလည်းဟိုသွားပို့ရပို့ပြန်တော့လဲဟိုလကားမဟုတ်ဘူးဟိုဟိုနဲ့ဒီနဲ့ဈေးပြောရနဲ့အဲလောဘချင်းတိုက် မာနာချင်းတိုက်ပြီးသူရှာရှာတာပိုက်ဆံဖះမရှာဘူးဟင်ဟင်သူ့တော့အနာတပိသုံးတော့ဖះငါတပိမိဘန္တာဝန်ထင်တယ်ဟင်နာတပိငါဘန္တာဝန်ဘယင်ကဘသူတော့ဟုတ်ကလားဟုတ်ပါကဲဘာဖြစ်ချင်းတော့ဘယင်ဖြစ်ချင်းပါဗျာသူပြောလို့ပါဗျာသူပြောလို့ဒီမှာပါဗျာဟင် သူပြောလို့နေမှာပါဗျာဟောသူ့အတင်ပဲလားဆိုဘယင်မာကသူ့မှာသားတော်သမီးတော်တွေများကြီးဟိုတာရင်းနဲ့ပြောရင်ဒီဘက်ကဆိုရှင်မသားရင်းဘုရားတို့ရှင်မမောက်ကလာတို့သာသာသမီးတွေများကြီးဟုတ်တော့ဟိုဘက်ကနေပြောလို့ရှိရင်လည်းခေမာထေရီတို့ပုံပလုံတို့ကနေပြီးတော့အများကြီးဟုတ်နော်သာတော်သမီးတော်တွေတကြပုံကတကြဓာတုပါလို့သုံး တကြဗုဒ္ဓဆိုတာသာပြေဝင်မင်းသားတီတို့တာတွေကိုယဟန်တွေကိုဘုရားရဲ့သားတော်မူသာပြေဝင်မင်းသားတကြဗုဒ္ဓဟုတ်ကြခုနပြောတဲ့ဟိုအမျိုးသမီးယဟန်နေကြတော့တကြဓာတုဟင်အဲတကြဒီတုဟုတ်ကြဒီတုကသမီးဘူးဘုရားရဲ့သမီးတော်ပေါ့သာပြေဝင်မင်းရဲ့သမီးတော်ပေါ့ဟုတ်ကလားအေးအဲ့တော့ အဲဖယားရောဘယင်းနေသားတာလားဗျသူသားတော်သမီးတော်တွေပေါ့အကုန်ကိုစားတာဘာမှမလုပ်ရဘူးသားတော်သမီးတော်တွေလေအဖေဘုံကံကြောင့်အဖေဘုံရိတ်ကံရိတ်ခူ၍ဟင်သူ့ရဲ့တတန်45ဝါလဲအကုန်ဝိုင်းစားသွားကြသားတော်သမီးတော်တွေဟုတ်နော်ဟင်2500မှာပေါ့အခုလဲစားတုံးဟင် ဖေဘရင်ကြီးကအဲ့ဒါလောက်ထိဟုတ်ဗျာတာတော်သမီးတော်ကြီးလည်းဖရာလူပဲလေဟေးတကြပုဒ်တာတိကြတကြဒီတုမှန်သမျှဩသူတို့လည်းမရှာရမခွေရပါဘူးဗျဟင်အခင်တင်လေးကိုစားရတာဟေးဟေးဟိုဘက်ကဟိုဝိတာခါရဲ့ဟိုဘာနာဝမျိုးတွေဟုတ်ဗျာအနာသဘင်ကဆင်းသက်လာတဲ့ အဲဝိတကာမကဆင်းသက်လာတဲ့တို့စားတော်ဝင်မျိုးတွေလားဟိနာသမင်းကဆင်းသက်လာတဲ့ဘာနာဝင်မျိုးတွေလားဟိအဲ့ဒါတဲ့တော့ခုချိန်ဒီချက်ချွေးတလုံးလုံးနဲ့ချက်ရပြူလာတော့ရှားရဖူရတော့ဟိဟိဒါဘသူမျိုးတွေကိုဒီကတာမျိုးတွေမျိုးပါဗျာဟုတ်လားဗျာအဲ့ဖယားသားတော်သမီးတော်မဟုတ်ဘူးလားဟုတ်ပါဘူးဟုတ်ဘူးတယ် ရှင်းလဲဟိုသတင်းစာတွေကနေဟိုကြင်ကြအောင်မှာပါဟင်ဟိုကျွန်တော်ကျွန်မတို့ဖယ်ဖရာရှင်နဲ့သဘောချင်းမတိုက်ဆိုင်ပါတဖြစ်ဒီကနေ့ဟာသာ၍ဖရာသားတော်သမီးတော်ဖြစ်ကနေပြီးတော့ဟိုဟိုကြုံသိမ့်လိုက်ပါသည်ဘုံကြောင့်ဘုံလုံးမချင်းကျင်အောင်မချင်းဘယ်လိုခွေ ငိုဘူးတယ်ဗျာသူတို့ဘုရားသားတော်သမီးတော်ငိုဘူးတယ်ဝိသကမျိုးတွေဆိုတော့ပညာသိမပညာသိဟင်ဖြစ်အောင်ကြိုးစားပါမယ်ဖေ။ဖေသားတော့မင်းတို့ဖြစ်အောင်ကြိုးစားပါမယ်ဖေ။အော်မာခုမကြိုးခုမပြောမပြောမလို့လောက်ခါရှိသေးတယ်။ဟင်ခုမပြောမလို့လား။ဟင် ကြည်တာပူတာနှောတာသုံးဖြစ်ရှိတယ်တုတ်ထုံးဆောင်ကကြည်တာနဲ့ပြန်လာငါတဲ့ကူတဲ့စီတီတောင်ရောက်ခဲ့တယ်မျောဖို့ရတော့ဝေးဟုတ်ကလားဗျာအဲ့တော့တွားရမယ်လမ်းက30ချူကံလမ်းဆောင်လမ်းညံလမ်းလမ်း30ချူဘုရားသာသမီဖြစ်မဲ့ ဖြစ်ခြင်းရင်မှန်ပါဗျာဟိဟုတ်ဗျာဟိပြီးတော့ဘာခေါ်မလို့ဟိုဝိတာခါတို့အနာတပင်တို့ကြတော့ထောက်ဖို့နဲ့တူတယ်မှန်ပါဗျာဘုရားရှင်နဲ့တာဝကတွေကရှီတန်းနဲ့တူမှန်ပါဗျာယာတုတက်ဖျားရှိရှီတန်းကတက်ထောက်ဖို့ကတခဲမှန်ပါဗျာရှီတန်းနဲ့ထောက်ဖို့ဘယ်ဟာတက်များတော့ ဟုတ်ကလားဘယ်နဲ့တော့ရှင်းမ်းဖြစ်ချင်တာလားထောက်ဖို့ပဲလားရှင်းမ်းဖြစ်ချင်ပါဗျာရုံးတော့နေပါဦးဟုတ်ကလားဗျာဟုတ်ပါပါဗျာဟေးဟေးဝိတာကားတို့ကြီးထောက်ဖို့နော်မှန်ပါဗျာသူဒီသောတာပန်နဲ့အခုချိန်တိလေရာတော်အနာသဘင်တို့သောတာပန်နဲ့လေရာတော်သူသားသမီးတွေကတော့ဘုရားနဲ့အတူနိဗ္ဗာန်လမ်းသုံးဟို တုံးစိတ်ချုပ်ကိုဒုံတိုင်းငနေဆိုရောက်ဒိုးယိုပေါက်ရောက်တော့ဘုရားသားသမီးဒီကကြည်တန်းကญาတုအတက်မြန်နေဟင်ဟုတ်နော်ထောက်ဖို့ကญาတုအတက်နှေးတယ်ဝိသကာမတို့ကိုတောတာပါဆင်းနေချမ်းနေရတာဟုတ်နော်အနာတပိန်တို့တောတာပါဆင်းနေချမ်းနေရတာဒါမှမဟုတ်သူသမီးသူ့ဘာသာဆိုတာအဲတခါတခါဆင့်ထိရောက်တယ်သမီးက ဟင်ဟုတ်ဗျာဟင်သမီးကဖိတယ်တလားကြီးတယ်လားတခါတခါကောင်တေကနီးအနာတပိန်ကိုမောင်လေးလို့ခေါ်သွားဟင်မောင်လေးလို့ခေါ်သွားတယ်ဟင်အဲ့တော့ဖယောင်းကနာတပိန်က ဒေါတာဘာကြီးပြင်ပဲငိုတာပေါ့ဗျာဒီလောက်လိမ်မာတော့တမီးလေးကြည်စမ်းတေဂာနိကြတရားမှာကြောက်တဲ့အတွက်ဟိုခရောင်းကတန်းနဲ့ပြောသွားတယ်သူပြီးတော့ဖျားသွားဆိုဖျားပြောမဟုတ်ဘူးလောကီနဲ့ပြောရင်တော့တကာကြီးကဖေဟင်သူကတမီးတဲ့အရိယာအဖင့်နဲ့ပြောလို့ရှိရင်သူက အမှားတကားတကားဆိုတော့လေသူကသောတာပန်လေဟုတ်ကလားဗျသူကသောတာပန်တကားရသောတာပန်နဲ့သူကတကားတကားဖြစ်လို့မောင်လေးလို့ခေါ်သွားတာဆိုတာအိမ်တော်မှာငိုတိတ်ဗျဟေးဟေးတော်နာပိလို့ကြာဘူးတဲ့ဟေးတို့ရဟင်အဲ့တော့တို့စာလို့တော့ဘုံစင်ဆံလို့သုံးပါတယ်ဘုံစင်ဆံဆိုတာကသူကဘာပေါ်တော့ကာမတစ်ဖက်ဓမ္မတစ်ဖက်နဲ့သွားမှာ ဆိုရင်တော့ဒီကကျက်သားလဲတစ်ဖက်ကသားလဲဒီကငရုတ်ကြီးလေးလဲကိုက်လိုက်ပေါ့လေကျက်သားပါကလေးဆွဲလိုက်ပေါ့ငရုတ်ကြီးလေးလဲကိုက်လိုက်ပေါ့လေမှန်ပါဗျာသားခြင်းလားစားကြပါဦးဗျာဟုတ်ကလားဗျာဟင်ချက်သားကဤတော့မယုံပြီးလေးနဲ့မှဗျာဟင်ချက်ဝဲတွေးတာဗျာညာဟင်အဲကာမလည်းတစ်ဖက်ကဓမ္မလည်းတစ်ဖက်အဲသလိုနဲ့ ကျင်ရင်ကျင်ရင်နဲ့သောတာပန်ကတရားတော်ဖြစ်အောင်ဟုတ်ဗျာမှန်ပါဗျာတစ်ဖက်ကလည်းအဲတရားတော်ကခုသူတော်ဒုတိတာမှကြီးတဲ့ကိုမှန်ပါဒီဒီကနေပြောရှိခုဒီတဲ့ကောင်းတဲ့ကာမအာယုန်ခံစားအောင်ပါဟင်ဟိုမှာနှစ်စိတ်ကြံနေထင်တယ်မိမန္တရတိပါဠိလိုမြန်မာလို ဟိုခမားတို့ကျွတ်တုံးလို့ဒီလိုအတွေ့ပေါင်းတာမျိုးကိုမဟုတ်တော့ဘူးမှန်ပါဗျာဖန်ဆင်းပြီးကိုပေါင်းလို့ရတိတ်ကူးနဲ့ဟောလို့ရုပ်ကလေးဟောတော့ကလေးနဲ့ဆိုဖန်ဆင်းကိုခံစားနိုင်မှာဟုတ်မှန်ပါဗျာမိမနာရတိခေါ်မှန်ပါဗျာဖန်ဆင်းပြီးခံစားနိုင်မှာဒါရမိမနာရတိသူတို့ဒီကနေအားမရတော့တက်ကြအောင်မခုနဘာနာဝင်နေဘာနာဝင်နေသာရဝင်နေသာရဝင်နေဒီအောင်မတောင်းမရဲဒီအဲကိုဒီမှာရှိတာလေးနဲ့ဒီအားမရဘူးလေ တို့ဒီတာကရှိတာလေးသုံးအောင်မဟုတ်ဘူးလားမှန်ပါဘူးဟောကမဟုတ်ဘူးမရှိတာရောရှိတာရောသုံးနိုင်တယ်ခံစင်းကိုသုံးနိုင်တာဘူးဟုတ်ကဲ့မှန်ပါဗျာဟင်အဲ့ဒါနဲ့ဟိုဘုံဒီကလည်းဘုံတက်သွားမှာဟိုကလည်းတခါတခါအဲ့လိုသွားမှာဟုတ်မှန်ပါဗျာဟင်ဘုံဘုံနဲ့သူတို့သွားနေကြမှာလေကာဟိုဒီအနာဂတ်မရောက်မချင်းတော့အဲဒီကာမဘုံတွေကိုသွားအောင်ပါအဲဒါအားမရရင်ပရဏိမိတဝတဝတိဆိုတော့တော့ သူ့ကြတော့ကိုကိုတိုင်းတောင်းကိုကိုတိုင်းဖန်ဆင်းရင်လည်းဖန်ဆင်းပေါ့သူများတွေကနေဒါတွေကဒီလိုတော်တယ်ဆိုလာဖန်ဆင်းပြီးတယ်ရာသေးတယ်သူများဖန်ဆင်းတာတော့ခံစားနိုင်တယ်ကိုကိုတိုင်းတောင်းခံစားဖန်ဆင်းဖို့မလိုဘူးတဲ့ပရာနိမိတဝတဝတိထွာဟင်ပရာနိမိတဆိုသူတို့ဘာဖန်ဆင်းပြီးတာပရာကသူတို့ဘာနိမိတကဖန်ဆင်းပြီးတာဟင်ဟင်အဲ့ဒီတိုင်းသူအလိုပြည့်တဲ့ဟာတင်းအဲ့လောက်ထိသူကကာမကာမကိုလည်းခံစားပေါ်တယ် ပုံရဓမ္မကလည်းတစ်ခါကမလုပ်ဘူးဟင်သောတာပန်ဖြစ်နေတဲ့ပုဂ္ဂိုလ်တတိမလို့တော့ဘူးလေခန္ဓာနေမှာပဲလေသူတို့မှာကအဲချူတာတော့စားမလို့ကြက်ဆိုတဲ့ဆိုမရှိတော့ဘူးလေဟင်ဟင်သူတို့မှာကြက်ဆိုတဲ့ဆိုရှိတော့ချူတာတော့သုံးတယ်အတွေးပဲသုံးတာတဲ့အတွေးမပါဘူးတို့ကအတွေးရောအတွေးရောသုံးတယ်ဟုတ်သလားဟင်တို့ကအတွေ့လဲသုံးတယ်အတွေ့လဲသုံးတယ်တို့ကအတွေ့တော့ပဲသုံးတယ်ဆိုတာပဲတွေ့တာကြက်တွေ့တာမဟုတ်ပဲရှားပေါ်ကြက်နင်းလို့လား မှန်ပါဗျာဟုတ်ကလားမှန်ပါဗျာကြာဘောဝယ်နင်းလို့မနင်းပါဘူးဗျာချိုတာနဲ့အီရာပဲနင်းပါပေါ့အဲ့ဒီနင်းတာပဲသူတုံးမနင်းတာမတုံးဘူးဟုတ်နော်မှန်ပါဗျာဟင်တွေ့ပဲတုံးတယ်အတွင်းပါသူနဲ့အဲ့ဒါပဲကွာတယ်ဟုတ်တာပါလေသူနဲ့ဟုတ်ဗျာမှန်ပါဗျာတို့ကတော့ဟိုဟိုဘာတို့အဲကြက်ကြီးလည်းမရဘူးဘယ်လိုတော့အချိုကြီးလည်းအားမရတော့ကြက်ပါဆွဲသွင်း ကြက်ဆွဲသွင်းလို့မရတော့အတွေးနဲ့သွင်းရတာမဟုတ်ဘူးလားအတွေးနဲ့သွင်းလို့ရသလားအတွေးနဲ့သွင်းရတာကကြီးဟာကြိုတွေးပြီးသွင်းတာလည်းရှိတယ်တာရင်သွင်းတာလည်းရှိတယ်တွေးပြီးနောက်အာယုံပြုပြီးသွင်းတာလည်းရှိတယ်တို့ကတွေးနဲ့သွင်းနေဟင်တို့ကတွေးပဲတော့မှန်ပါဗျာဒီအဲ့ဒီတော့အနာဂံရောက်တာနဲ့တို့တစ်ဖက်ကလည်းနာဂံမှာကာမမရှိတော့ဘူးလေအဲ့ဒီခါကျတော့တို့တို့ဗြဟ္မဘုံမှာတုတ်တဝါဒဖုံမှာသွားပါဠိတို့တုတ်တဝါဒ မြန်မာလိုတော့စင်ကြယ်သောပုဂ္ဂိုလ်များနေသောနေရာတုတ်တာဆိုတာစင်ကြယ်တာမှန်ပါဗျာအာဝါဒကနေရာအနာဂါနေကြီးနဲ့နေတော့ပါလေမှန်ပါဗျာဟင်ကာမမရှိတဲ့အငြိအကျေးမရှိတဲ့ဟာတွေကြီးနဲ့နေမှာဟုတ်ဗျာဟင်သူတို့ကအဲဒီကနေပြီးမှအဲဒီအနာဂါဆင်းတဲ့တခါကျင့်ရအောင်မှဟင်ကျင့်များတော့တို့လိုဒီလိုရုပ်ရှိတာမဟုတ်ဘူးသူတို့ကအစွဲရုပ်ကလေး မိခိုးလိုရုပ်မိခိုးဟာဆွဲပဲမဟုတ်ဘူးလားမိခိုးလိုရုပ်ဒါလိုမဟုတ်ဘူးဥပါဒါရုပ်ခေါ်တယ်တို့ဒီဒီဒီဒီဒီဟိုမြေတွေမှာရှိပါတယ်သူတို့ဥပါဒါရုပ်ဒီလေလူစုသူညာညာဆိုသူတို့ရုပ်ကတခြားစီဖြစ်ဖြစ်သွားတယ်တဏှာများဒိုင်းနေလေဆိုလက်တစ်ဖက်ချီတစ်ဖက်ခေါင်းတစ်ဖက်ဖြစ်သွားတာတော်လေးကြပါပြန်စီအဲ့လောက်နုညနာဘယ်လိုလုပ်ကြပါတဲ့တော့တို့မှလာပူတာကျင်ဟိုင်းတယ် ပြည့်နိုင်တဲ့လူခွေကြီးဘုရားရုပ်ပြည့်နိုင်တဲ့ပြည့်နိုင်တဲ့ဟုတ်လားသူတို့နတ်ဒီပြမာတွေပြီးတဲ့တို့တို့မကြည့်နိုင်ဘူးဒီကပါသွားတာဒီနဲ့ပဲရှင်နဲ့ဆက်သွားကိုကြမသူတို့ကြည့်လို့ရဘူးဟင်ရှင်ကြီးတွေကြည့်နိုင်တဲ့ဟင်ကိုလိုသိမရှိဘူးနတ်ဒီပြမာတွေသိနိုင်တဲ့တို့လူမကြည့်နိုင်ဘူးရှင်ကြီးတွေတို့တဲ့ကြည့်နိုင်တဲ့ တို့လူမသိအသိမရှိဘူးလူမှသာအကျင့်နဲ့အသိရှိတယ်ခုနကနန်း30 30လမ်းကိုလူသာသွားနိုင်တယ်ကျန်တာဘယ်သူမှမသွားနိုင်ဘူးလူသာသွားနိုင်တယ်ဘုရားယုတ်ဆိုတဲ့ကျင့်နိုင်တဲ့ယုတ်တို့မှရှိတယ်ဟုတ်နော်ကျင့်တော့သိနိုင်တဲ့ညာနဲ့တို့မှပဲရှိတယ်ဟုတ်နော်ဟင် တို့မှရှိတယ်အဲ့တော့တို့ခွင့်ကြီးတို့ခွင့်ကြီးအဲ့လောက်ကြီးပါတယ်ဟုတ်ကြအဲ့တော့လမ်းသုံးလမ်းစီကသွားရမှာအဲ့တော့ဟိုဝိတာခါတို့ဘယ်တော့မှလိမ္မာဝင်ရမှာမလည်းပြီးပြီထောက်ဖို့ထောက်ဖို့ရာတူးတက်နေတယ်နော်ထောက်ဖို့ထောက်ဖို့ရာတူးတက်နေတယ်ဟမ် ဘယ်နဲ့တော့ထောက်ဖို့လုပ်ချင်တာလုပ်ချင်ပါဘူးဗျာသူပြောလို့ပါဗျာအင်းရောက်တော့ပြင်ထောက်ဖို့ကြီးတယ်အင်းလည်းတော့ထောက်ဖို့ပါပဲကောင်းပါလေဦးဒီခြေထန်းကအသက်နဲ့ရင်းရတယ်ဗျမှန်ပါဗျာအန်တီရများထောက်ဖို့ကဒုနာရင်ဘယ်နဲ့တော့ထောက်ဖို့ကဘူးကောင်းထောက်ဖို့ကမသက်တာဘူး ရှေ့ခါငါအသက်နဲ့ရင်းရတာပြသူသေးကိုသေးချရတာအဲ့လိုရဟင်သူသေးရင်သေးသူမသေးကိုသေးပဲလေဘယ်တော့ကိုသေးမခံရင်သူသေအောင်တားရပါလေမှန်ပါဗျာဟုတ်နော်သူသေးကိုသေးမှန်ပါဟင်သူသေးရင်သေးလေမှန်ပါသူမသေးရင်ကိုယ်တက်ခံမှာဗျမှန်ပါဗျာဟင်ကိုကလည်းဥယျာဉ်တော့သူသေးရမယ်ဗျမှန်ပါဗျာအဲ့တော့ကိုသေးမခံရင်သူ့ကိုနင်းတတ်ရမှာမှန်ပါဗျာရှင်းတန်းကအဲ့ဒါပဲမှန်ပါဟင်အဲထောက်ဖို့ဆိုတော့ ဟိုရှီတန်းနောက်ကနေပြီးတော့ကားလေးနဲ့လိုက်ယူဒါလည်းစိတ်မချရဘူးနော်ဘုကလာကမကသေးဘူးဘွာလားရှည်တန်းဒီလောက်ဒီအာကောင်းနေတာထောက်ဖို့ကြောက်ဆိုတော့ထောက်ဖို့ချဟေးဟေးရှည်တန်းတိုက်အာကောင်းနေတာဘယ်သူကြောက်လို့ထောက်ဖို့ကြောက်ထောက်ဖို့ချတာနော်ခင်ဗျာဟေး เอ๊ะข้าวโพดกูชาคาเลยมันเป็นกีตาทานนี่ครับဟုတ်ကလားဗျာအေးထောက်ဖို့မူချပါဗျာဟင်အဲဟိုတို့ရှမ်းတောင်နေတုန်းကကြားခဲ့တဲ့တိုက်ပွဲလေးလိုဖြစ်ပြီးကျင်ပါတယ်ရှမ်းတောင်မှာတိုက်ပွဲဖြစ်ကြပါတယ်သူတို့ဟိုဘက်ကအတန်တိတ်တဲ့နဲ့ဒီကောပါရော ပုံနဲ့လို့ထိုးပါတယ်ဟင်အဲဒါနဲ့ဘာလို့ဒီမှာကတို့ရေပေါ်တွေတယောက်ပြီးတယောက်တယောက်ပြီးတယောက်ဘာလို့အဲဒီမှာ ထမင်းကြက်လိုက်လာတဲ့ပေါ်သားစီသူကရေပေါ်လေးတွေနဲ့သူနေရတော့ဒါအောင်ပြင်ဖြစ်ပြီးကြတာပေါ့မှန်ပါအဲ့တော့ပြစ်တယ်ဆိုတော့ဘယ်နဲ့ပေါ်တာလဲဟိုထမင်းကြက်ပူချမှာပေါ့ဟိုဟင်အဲ့မှာပေါ့အဲအဲ့ဒါသူကတင်းရင်ချောင်းနေတယ်သူနာရေပေါ်လေးတွေဟိုကခောက်ပနေဟိုကခောက်နေသေးတော့အဲ့ဒီမှာမောင်းဝင်တာမကန်ရင်သိမ့်နဲ့သူရေပေါ်တွေသေးလို့တဲ့ အဲဟိုဟိုတိုက်ပွဲကြတဲ့ရဲဘော်လက်နဲ့ဟိုလက်နဲ့လေးငါးလက်ကိုဟိုသုံးလေးလက်ကိုကြိုးဖို့လွယ်ပြီးတော့တက်လက်ထဲနဲ့တခါတဲ့ဘယ်သူတင်နှန်းတက်တာမှလို့ရမ်းပြစ်တာဟုတ်ပါသူများတွေလူပြမှတ်ဒီပါရင်းလည်းမမဟုတ်ဖ ೇನೆ ဟုတ်ပါဗျာစီရင်လေးချင်းထားတာမှမဟုတ်ဖ ೇನೆ ဟုတ်ပါဗျာခမင်းကျက်လိုက်လာတဲ့ပေါ်တာဟုတ်ပါဗျာလေးချင်းလေးချင်းရှိသလားမရှိပါဘူးမရှိဘူးဗျာအာရမ်းပြစ်တာ ရပြည့်လေမမှန်ခြင်းတွေဟိုကပြန်မပြစ်နိုင်ဘူးငုတ်နေရတာအာပြည့်လေမမှန်ခြင်းတွေဟုတ်ပါဗျာဟုတ်ကလားမှန်ပါဗျာဒီ ကိုယ့်ဘက်ကလာတယ်လည်းစားပြည့်သူတို့ဘက်ကဟုတ်ကလားဟင်ဟင်သူသူဟိုမှာကြီးမထိုးတာဘူးလေကြီးကမလဲတာဘူးလေဟိုဘက်မှာပါလုံးတာဘုံငုတ်နေရတာညာပြပြအဲ့ဒီမှာဟိုတလက်ပြောင်းဘူးတလက်တလက်ပြောင်းဘူးတလက်တဲ့ဒါတော့အချိန်မှတော့ဟိုကဘုံလို့ထုတ်ပြရတာအဲ့ဒါပေါ်တာတိုက်လို့နိုင်နေပွေးမှန်လားဟင်ဒီပေါ်ပေါ်တာဒီပဲလို့ ဟဲ့အဲ့လိုနဲ့လုံနိုင်ပါ့မလားလုံပါပဲဗျာဥပ္ပါဥပ္ပါဗျာဟင်ထီထီမထီထီရမ်းလာပြည့်မှန်လားဗျာဟင်တလစားပြဖို့ပဲလိုတယ်မှန်ပါဗျာဥက္ကလားဗျာပြည့်မယ်မထင်ပါဘူးပြည့်မယ်မထင်ပါဘူးဗျာမိဖို့ကြောင့်လည်းလင်းတဲ့တော့ဘုကြီးဆွဲပြီးတော့ရေဒီမေးကြနေကြပါဟင်ဟင်ပြီးတော့ဟာလာဟိုရန်သူကဟာလာစိတ်ဓာတ်ဖြစ်ဖြစ်ကောင်းဗျာမှန်ပါငါဗျာဟိုကနေဟို တော့ကလေးနဲ့ဘာမလို့ရသေးဘူးလေဘာကဘယ်နဲ့လို့အောင်မလဲဘယ်ကဟိုမနေ့ကလို့တာဘာကြောင့်သေးသလဲနဲ့တော့ကကစိတ်ကိုဆွဲထုတ်ပါဗျခင်ဗျားတို့မှန်ပါဗျာဟင်မှန်ပါဗျာဟင်သူကစိတ်ဓာတ်ဖြစ်ဖြစ်ကောင်းလေဗျတပုံပဲခါဟင်ဟင်ခင်ဗျားတို့ကစိတ်ဓာတ်ခိုင်မာလို့လားလင်းတဲ့ကြီးတော့ဖူးဖွေးဒါမို့မိဘကြောင့်ချိတ်ပြီးတော့ချက်ချင်းချက်နေပါဟင်ရန်ရန်တောင်ပြစ်ခဲ့လားပြစ်ပါပဲဗျာပြစ်ပါပါဗျာပြစ်ပါဘူးပြ ပြည့်နေသေးပါပြည့်နေသေးပါဗျာပြည့်နေသေးတယ်ဟင်အဲဘာလို့ဟိုအကုန်လုံးတခါတဲ့ဟိုတပေါင်းလုံးဟိုရမ်းလာတတောင်ချင်းလာတပေါင်းလုံးရမ်းလာတတောင်ချင်းလာတပေါင်းလုံးရမ်းပါအာမထင်မောင်းတတောင်ချင်းနေမှာပါဗျာခမရရှင်းနေလုံးလုံးမရဘူးဆုံးချက်ကတတောင်ချင်းတယ်ဟဲ့ဟဲ့ တပေါက်လုံးရမ်းမရမှာမှန်ပါပါဗျာရတယ်မမလားတပေါက်လုံးရမ်းမို့လို့ပါဟုတ်ကလားတို့ရလို့တာအတွင်းမှန်ပါဗျာချစ်ထားတဲ့တွေးပြီးမှချစ်ရမှန်ပါဗျာမုန်းတာလည်းတွေးပြီးမှမဝါတာမြင်ယုံနဲ့ဘာမှမဖြစ်ဘူးကြားယုံနဲ့ဘာမှမဖြစ်ဘူးမှန်ပါအဲ့ဒီအတွေးဝင်ခွင့်မရအောင်ဒလသမှတ်နေရတာမှန်ပါတို့တရားသမားအဲ့ဒါပဲခိုင်းနေရတယ်မှန်ပါဗျာတရားရဖို့နောက်မှတရားကဟိုကိုမတဲ့နေရာသူ့အတိဝင်လာသူ့ဟာသူပြီးတော့တာရှိပြီးသားကြီးဟုတ်တာ မှန်ပါဗျာဟုတ်ကလားဟိုကြွဲကြောင်သွားကြောင်ရှာသူရှာတာမမဟုတ်ဘူးဖေနဲ့ကိုအိတ်တွေကပိုက်ဆံကိုထုတ်ကြည့်ကြည့်တာနဲ့ဘာမှမထူးဘူးမှန်ပါပါဗျာဟင်မှန်ပါပါအေးတဲ့နေရာလေးအေးတာဒီအေးတာမှနေအေးတဲ့အကြောင်းသိလို့လားမှန်ပါပါနားတဲ့နေရာကိုနားတာလေးမှနေနောက်တော့ဒီနေရာသူ့ပေါ်စိတ်တဲတဲ့ကြာနေရင်နားတဲ့အကြောင်းသိလို့တာပဲမှန်ပါပါနားတာပြင်းတာလည်းသိတယ်ပြော့တာလည်းသိတယ်တိုးလာတာလည်းသူလည်းထုတ်သွားတာလည်းသိတယ်ပြေသွားတာလည်းရှိတယ်ပျောက်သွားတာလည်းရှိတယ်ဘာမှမရှိဘူးဆိုတော့နောက်ဆုံးသိလို့တာလေးတရားရှာဖို့ကိုမလိုဘူးလိုတာအဲ့ဒီအတွေးမောင် ဝင်အောင်ဟင်လုပ်ပြရမှန်ပါပဲပြင်နိုင်မှာမလားဟင်ပြင်နိုင်မှာမလားကြိုးစားပါမယ်ဗျာဟုတ်သွားတယ်ဟင်အဲ့လောက်လောက်ပါမှန်လားပါဗျာခုခင်ဗျားတို့ဌာနနဲ့မှန်ပါမှန်ပါ ဒါနနဲ့သီလအကံကုတူပဲမှန်ပါဗျာဒါနပြုရင်သီလသည်အရာဖြစ်နေလိုက်ရပါတယ်မှန်ပါသီလတော့ဒီရင်ဌာနသည်အရာဖြစ်နေလိုက်ရတယ်သူတို့ကတယောက်အလုပ်ဝင်တယောက်ကကူပေးရတာမှန်ပါဗျာဒါနနဲ့သီလနှစ်ခုပေါင်းမှလူဘုံနဲ့နတ်ဘုံသူတို့ကတာဝန်ယူသွားပါတယ်မှန်ပါဗျာဒါလမ်းတစ်ပိုင်းပဲရှိပါသေးတယ်မှန်ပါဗျာတိုင်းသုံးပိုင်းမှာတစ်ပိုင်းပဲရှိသေးတယ်မှန်ပါဗျာဟုတ်ကလားမှန်ပါဗျာဟင်မှန်ပါဘာဖြစ်လို့လို့လူနဲ့နတ်ဖြစ်လို့ရှိရင်တို့မှာ ကောင်းမှုတွေလုပ်တာတဲ့အတွက်အပယ်လေးပုံဆိုမလုပ်တာဘူးဟင်ဟင်ဟိုငရဲရောက်မှဘာလုပ်မလို့မှန်ပါပါဗျာပြီလည်းမလုပ်နိုင်ဘူးမှန်ပါပါဗျာဟင်လုပ်နိုင်ဘူးသူညာရင်းစရာခံရတဲ့ချိန်ကိုမှန်ပါဟုတ်ဗျာအဲကိုကိုကိုမှပိုင်မယ်ကိုပိုင်ဘဝမှာမဟုတ်ဘူးမှန်ပါဟုတ်နော်ဟင်တိတ်တာဖြစ်တော့ဟောဘာလုပ်နိုင်မှာမှန်ပါဗျာလုပ်နိုင်ဘူး တို့လိုလုံးကျင့်နိုင်တဲ့ကိုလည်းမရှိဘူးမှန်ပါရှိဘူးเนาะမှန်ပါအဲတို့လိုကျင့်နိုင်တဲ့ကိုလည်းမရှိဘူးပြီးတော့ပြိတ္တာဆိုတာတို့ခင်မင်းသိတဲ့နေတာအဲ့ဒီခင်တဲ့နေရာညှိနေတာဘာမှလုပ်ချင်မရှိဘူးမှန်ပါတို့ချင်မရှိဘူးမှန်ပါဟုတ်ရမှန်ပါတရိတ်ဆန်ဖြစ်တော့ကျင့်နိုင်တဲ့ရုပ်ရှိတယ်အသိဉာဏ်မရှိဘူးမှန်ပါပါသူ့ဇာနဲ့ပြောရင်ဟိုကွာနဲ့ပြောရင်တော့ဒီခန္ဓာကိုယ်ကြီးကဘူတာယုံနဲ့တိဆောက်ထားတာဓာတ်ကောင်းလေးမှန်ပါဓာတ်ညင်းမှန်ပါအဲဒိဋ္ဌာမကဓာတ်ကောင်းအငြင်းပဲရှိတယ် တို့ကအဲ့ဒီကံကုသိုလ်သီလနဲ့ဒါနနဲ့ကံကုသိုလ်ကအကျိုးပေးလိုက်တဲ့အတွက်အပြီးပါလာတယ်သူကပါလာတဲ့အတွက်ညင်ကနေညံပြောင်းနိုင်တာတို့ပဲရှိတယ်မှန်ပါပါတတိခါမှာညင်ပဲရှိတယ်မှန်ပါပါတို့မှာကညင်ကနေပြောင်းတတ်ရင်ညံကိုသွားတယ်မှန်ပါပါညံကိုသွားဖို့ရသည်ဒါနီလာကုသူကဒီလူဘဝကိုပေးလိုက်တာကိုမှန်ပါပါဟင်ဒါနသီလာကနေပေးလိုက်တဲ့အရှင်ကြောင့်သူကညံပါတယ်တရိษံမှာဒါနသီလာမရှိတဲ့အတွက်ကံပဲရှိတယ် ဟုတ်နော်ဟုတ်နော်အဲ့တော့သူတို့မှာဓာတ်ညင်မရှိတယ်ညင်တိုင်းပဲကြိုက်ကြိုက်ကြိုက်သူတို့မကြိုက်မကြိုက်သူတို့ဒါပဲလုပ်မယ်မှန်ပါသူတို့မလုပ်နိုင်ဘူးမှန်ပါဟုတ်နော်ကြိုက်ကြိုက်တဲ့တော့လိုက်မှာပဲအဲမကြိုက်မကြိုက်သူတို့တိုက်မှာပဲမသိမသိသူတို့နေမှာပဲဒါပဲရှိတယ်ဒီစိတ်သုံးမျိုးတည်းပဲနေရဟုတ်နော်အဲ့ဒီခါကြမှာဒါတွေလုပ်နိုင်မှာခုတို့ကောင်းမှုတွေလုပ်နိုင်ပါဦးခင်ဗျာခါကြလုပ်လို့မှန်လားပါခင်ဗျာလုပ်နိုင်ဒီမှာလုပ်နိုင်မှန်ပါခင်ဗျာ ဟင်မှန်ပါအဲ့တော့ကျတို့လူဘဝနတ်ဘဝဆိုတာရှေ့ကိုတက်တာအောင်လို့ဒီနေရာကိုအခြေခံယူခိုင်းတာပါဒီနေရာမှာလည်းရနေဖို့မဟုတ်ဘူးမှန်ပါပါဘုရားလာဆုံးမလားဆုံးပါပါဟင်သုံးကျိုးမှာသုံးပိုင်းမှာဘယ်နှပိုင်းရှိတော့ပိုင်းတပိုင်းတပိုင်းတော့အလေတဲ့တယ်လားအဖျားနေနေတာအဖျားနေနေတာအဖျားနေနေတာရိုးရိုးလူတာဒါမှပဲရှိတယ် မှန်ပါဗျာဟေးအဲ့တော့ဒီလှူနေတဲ့ချိန်မှာကိလေသာမကတ်အောင်လှူနိုင်မှပါရမီဖြစ်သွားလောဘကိုတာနိုင်မှာအလောဘဆိုတဲ့ပါရမီတော့ပါဒီမှာဒေါသမပါမှာအဒေါသဆိုတဲ့မေတ္တာပဲတော့မှာဟုတ်ဟုတ်ကလားဒီမှာတတိပါမှာအဲမောဟကိုတာပြီးတော့တို့ညာမဲ့ပူတော့မှာဟုတ်မှန်ပါပါအဲတို့ဒေါမဒေါသမောဟဆိုတဲ့အရှုံးကိုပယ်ပြီးတော့ ဟုတ်ပါလားအာလောဘအာဒေါသအာလောဘပေါ့ဗျာဟုတ်လားအာလောဘသာတို့ပါလို့တရာသိပြောပါဆိုဗျာတရာသိမေတ္တာသိဉာဏ်ပညာပေါ့ဗျာဒီသုံးခုကိုရှုမှတ်မှုနဲ့ယူသွားမှာပါတယ်ဟုတ်လားဒီဒါနကိုပြုပြီးအနတ်ထွက်သွားတာကိုပါရမီပြောတာမှန်ပါဗျာပရမဏဘာဟောပါရမီကိုမှန်ပါဟုတ်နော်မှန်ပါဗျာအဲအနတ်ဖြစ်သွားတာအရှုံးမခံဘူးပေါ့မှန်ပါဟင်မှန်ပါအရှုံး မပေါ်မပါရမီဟုတ်ဗျာအဲတို့ဒီလိုလေးလူလို့ငါတို့ဘယ်တော့ဘယ်တော့ဘယ်လိုဘယ်လိုကြီးလို့ဆူတောင်းရင်ရှုံးသလားမြတ်သလားရှုံးပါဗျာဟုတ်ကဲ့ပါပါဗျာဟင်ပြီးတော့ဟိုလိုဘယ်ကိုတော့ကြတော့ဘယ်လောက်ကြီးဘယ်လောက်ကြီးအဲဒီလကဘယ်လိုကြီးတော်ဘာကဘယ်လိုကြီးအဲ့တော့ဒီလိုကိုရောကြီးငါသွားလှူတရားရင်တော့ငါတို့ဘယ်လိုဘယ်လိုကြီးဆိုရင်တော့ရှုံးသလားရှုံးပါဗျာဟုတ်ကဲ့ပါပါဗျာဒါညမြတ်မဟာဒီကရှုံးတာ 说我不要话，说不下去。我不要话。哎哎，我困难表来都，我天机木，我苗那时候路线，人家都我不他妈三刀三百零啊八十几的。哎，我路经路下他的我的，我路经路下他的鼻涕里我送送来的多少？是个。 ဝါဒအဝါအဖြားလေးတော့နင်းမိတယ်အလဲထိမရောက်ဘူးအဆုံးထိမရောက်ဘူးပါရမီမမြောက်လို့လေဒါနနဲ့ပါရမီနှစ်ခုဒါနကတော့လူတိုင်းလုပ်နိုင်တယ်ပါရမီလူတိုင်းမလုပ်နိုင်ဘူးဟင်ပါရမီဒီဒါနငွေတွေတူတယ်ဟုတ်လားရှိသလားပါရမီဒီဒါအရှုံးခံပြီးလူသွားတာများဟင်ဟင်အများထုတ်ပြီးလူသွားတာဘယ်တော့မှရှိဘူး ဟုတ်ပါမလားဗျာအရှုံးခံပြီးသူသွားတဲ့ကြီးတဲ့ထင်တာဒါဟိုပစ္စည်းကိုလက်ကဖွင့်ထားတယ်ငါပစ္စည်းမဟုတ်ဘူးဆိုတဲ့အစွဲပါလွတ်လိုက်မှန်ပါပါစွန့်တော့စွန့်တယ်လွတ်ခဲတယ်မှန်ပါပါဟင်မှန်ပါဟင်လွတ်မှာပါရမီတက်စွန့်ရင်တော့ဘာလာလဲမှန်ပါဟုတ်တယ်မှန်ပါဟင်လွတ်တယ်လွတ်ပါရဲ့ဗျာဟုတ်ပါဟုတ်တိုက်တော်ကြီးများဆို ကျူရီစလုံးကြီးနဲ့တော့ဟိုတော့အလှူတနာဘသူအလှူမဘသူနဲ့လွတ်သွားဟောပြဟောပြဟောပြနည်းနည်းလေးတို့ကြည့်တာရှိပြီဟောပြဟောပြသူ့ဖူးတယ်ကဲဟေးအဆုံးမရှိတဲ့အလုံးရှိဟင်တို့ဒီမှာအဆုံးတော့ဆုံးတာများပါတယ်အဆုံးနေလွတ်ဖူးသလားနော်ဦးတော်မှာအလောက်တော့တို့ပါမပြောရင်တော့ဟို ကိုယ်စိတ်ထဲကနေချုပ်ငိမ့်သွားအောင်လေးချက်နဲ့ညီပါတော့လွတ်လွတ်ချင်းချက်ပြကိုယ်လည်းကလေးကိုယ်ပြင်းဟုတ်တော့မစင်စွန့်တော့မစင်စွန့်တော့ကြံကြည့်သေးလားကြည့်ပါဦးဗျာမကြည့်တော့ခုဒါလည်းငါငါပြည့်စင်ငါပိုင်နေဆိုတဲ့မစင်သုံးတုံးပါတယ်ဟောဒီကဲငါဟောမပါနိုင်ဘူးပါပါဗျာဒါငါပြည့်စင်ရောပါပါဗျာငါပိုင်တယ်ဟောပါပါဗျာမစင်သုံးတုံးနဲ့ထုတ်ထားတဲ့ထုတ်ပြီးဟောပါပါဗျာဟုတ်တော့ဟင် ငါမသိတော့ဘူးအဲ့တော့လူတွေကငါပြည်စီမဟုတ်ဘူးလို့တော့မသိတော့မှလှော်ရပါဟုတ်လားဗျာလှော်လောက်ကငါငါပြည်စီငါပိုင်နေတဏမာနာဒိဋ္ဌိခေါ်တာတခုတခုမှအဲ့ဒီသုံးခုသုံးခုပါတာဟုတ်ငါဆိုတာကအရင်တည်းရှိတော့ဒါငါပြည်စီဟုတ်ငါပိုင်နာပါရဲဒိဋ္ဌိတဏမာနာဒိဋ္ဌိအကုန်ပါဟုတ်ကြအဲ့ဒါပါ လွတ်ခဲ့ရမှာအဲဒါဆိုသင်္ကန်းအကြောင်းပြု၍အဲတဏှာကိုတတ်လိုက်ရသင်္ကန်းအကြောင်းပြု၍မာနတတ်လိုက်ရမှာသင်္ကန်းအကြောင်းပြု၍ဒိဋ္ဌိတတ်လိုက်ရမှာအဲဒါဆိုပါရမီအဲဒါဆိုပါရမီဟုတ်နော်ဟင်ဒါမသင်လို့တာမဟုတ်ဘူးအဲဒါသာကောလို့လို့ဆုံးဖြစ်သာကောဆိုတာပါဠိလိုပြီးတော့ပฏิနိတ္တကောဆိုတာဒီကတော့တာမရှိအောင်ဟင်ဒီကတော့တာမရှိအောင် တွေ့အာရယပြတ်ဟင်အာရယပြတ်တော့လေဟုတ်ကလားဗျာဟုတ်ပါရဲ့ဟင်ပတိနိဒမုတ်ကိုအာယုန်တွေကအလွတ်ဖြစ်သွားမှန်ပါပါဗျာဒီပစ္စည်းကအကျုံပေးမှမှန်ပါမှန်ပါကျွတ်တို့အလှကံကလည်းအကျုံပေးတယ်မှန်ပါခင်များတို့လည်းခင်များတို့မရနိုင်ဘူးကိုတို့မှန်ပါမှန်ပါမှန်ပါဗျာရခင်မရဘူးဒါလူကတော့လက်ကခင်မရဘူးဒီနော် မှန်ပါလားပြောတာဖြည်းဖြည်းတိုးတော့လိုချင်လို့လာတာမရဘူးတိုးတော့အဲ့ဒါကျင်တဲ့ဆိုမဖြစ်နိုင်ဘူးတာဟင်လိုချင်လို့လာတာတွေတို့ဒီကမရဘူးပြောလိုက်တာဟင်ငါလို့ပြောခံရတဲ့ဒီယုံနာနှစ်ပါးလေးအကြောင်းကလူမှုရာဒီလိုရှိတာတိဋ္ဌာန်ဒီလိုမလုပ်နိုင်ဘူးမှန်ပါပါဗျာလူဘဝဆိုတဲ့ယုံနာနှစ်ပါးအကြောင်းကဟောဒီရှိစည်းကလည်းသက်တေကကိုသာသနာမှာကိုယ်စီရင်တာဘယ်လောက်ထိ သာသနာပေါ်မှာယုံလာတယ်ဆိုတာသက်သေခံနဲ့လာတာအကြောင်းခံပဲမှန်ပါပါအလူကံပုဂ္ဂိုလ်ကလည်းအကြောင်းခံပဲတို့ပါနဲ့ပြောတော့အနုဒနာပုံများခိတ္တခဏလို့ရပါတယ်မှန်ပါပါကောင်းမှုမျိုးသွေးလေးရဲ့မျိုးရလဲရတို့ကခံရတာပဲမှန်ပါဟုတ်ဗျာခင်ဗျားတို့ဆုံးလှူပါတယ် ကျွတ်တို့သားမှာတလုတ်ပါခင်ဗျားတို့ကတဘဝသွားကျုပ်ခံစားရမှာပါမှန်ပါပါဗျာဟုတ်လားတို့မျိုးစီလေးသေးစီမျိုးစီတတိဆိုင်တော့ညီကတော့အဲ့ဒီမျိုးစီလေးတတိသားပဲစားရပါတဲ့ခင်ဗျားတို့ကပေါက်တဲ့ပင်ကအဲ့ဒီသေးရဲ့ပင်ကြီးမသေးမချင်းခင်ဗျားတို့စားဟုတ်တယ်မှန်ပါပါဗျာဟင်မှန်ပါပါဟင်တရားဒီပြီးတရားဒီပြီးမှာမဟုတ်ဘူးလားမှန်ပါပါအဲ့ဒါတော့စားပါပါဗျာမှန်ပါပါဟုတ်နော်မှန်ပါဒါဒီကအကြောင်းခံပေးရတယ်ညီဆိုတာအကြောင်းခံပဲမှန်ပါမှန်ပါအဲ့တော့ငါဒီ ငါလို့ခေါ်တဲ့ယုံနာနှစ်ပါးဒီအကြောင်းကတင်တယ်ဝတ္ထုပစ္စည်းဒီအကြောင်းကဘဒုကံပုဂ္ဂိုလ်ဒီအကြောင်းကဒီသုံးခုသုံးသင်ကာလကဖြစ်တဲ့ဝိရဏကမျိုးစီပဲကျိုးပေးမှာသူမှန်ပါပါအပင်ပေါက်မှာသူမှန်ပါဟုတ်သလားမှန်ပါဟုတ်သလားမှန်ပါဟုတ်နော်မှန်ပါဝိရဏထက်ရင်ဆင်းမြင်တယ်မှန်ပါပါပစ္စည်းကောင်းကောင်းနဲ့ဆန်းမှန်ပါပါစေရနာတန်ရှင်းရင် ဒီအကျူပေးခံစားတဲ့နေရာနှောက်တာကင်းကင်းခံစားရတဲ့စေရနာနဲ့ဆိုင်နေအဲ့တော့ဒီစေရနာကနတ်ကိုညှိုးလိုက်လို့ဒီကနေ့ဒီဒီကုသိုလ်လှဲ့မှာဒီကုသိုလ်အာယုံပြုရင်းနဲ့နတ်ပြည်ကိုရောက်သွားတယ်ခင်ဗျားတို့ကိုယ်တိုင်တက်နိုင်လို့လားအေးရန်ကုန်ဆိုရေဝေးပေါ်မှန်ပါရေဝေးနေရေဝေးနေမှန်ပါဒီဟာကြီးနဲ့နတ်ပြည်ကိုအိုးကြုတ်လှူထားတာတော့ကြုတ်သွားမယ်ဆို သွားနိုင်လို့လားဘယ်သူသွားမှာတော့စေရနာကနာဖြစ်နေဖန်သိမ်းပြီးသွားခံစားမှာမှန်ပါဟင်မှန်ပါကဲဟုတ်ကလားမှန်ပါဟင်အဲ့တော့ခင်ဗျားတို့မခံစားဘူးလို့ကျေနပ်လို့တို့တို့ဒီပေါ်ဗျာတို့တို့ကိုယ်လူကိုယ်လိုက်တဲ့ချင်ပါလားဆိုင်လူကိုယ်လိုက်တဲ့ချင်ပါလေဗျာဟင်ဟင်လူကိုယ်လိုက်တဲ့ချင်တာမဟုတ်ဘူးလား စေတနာကတော့နာတဲ့နာလို့ဖန်ဆင်းပါလေဂျမားဖြစ်ဂျမားလို့ဟိုအာဟုသူကြတော့လေဒီတိုင်းပဲဟိုငရဲဆိုငရဲလို့တိတာဆိုပြိတာလို့သူရကဲဆိုသူရကဲလို့အဲ့ဒါလည်းစေတနာကလေအိသာဆိုတိသာလို့အဲ့ဒါစေတနာကပဲဖန်ဆင်းပါတူတော့ဒါမဟုတ်ဘူးဟုတ်တယ်နော်ကင်းတာတော့မကင်းဘူးဓာတ်ပုံလိုက်ဘူးဟုတ်လားဓာတ်ပုံလိုက်ပါဟိုစက်ကူပေါ်မှာထင်းနေတဲ့ခမားတို့ဟုတ်လို့လားလို့မေးရင် မဟုတ်ဘူးပြောအောင်မှန်ပါဘူးကင်းသလားလို့မေးရင်မကင်းတော့ဘူးမှန်ပါဘူးကင်းတော့မကင်းမှန်ပါကွာတော့ကွာပါတယ်မှန်ပါဗျာတရားလူယုံနဲ့နာယုံလေမကွာဘူးလားကင်းတော့ကင်းဘူးကင်းတော့မကင်းဘူးကွာတော့ကွာပါတယ်ဟုတ်နော်ခုနကဟိုဓာတ်ပုံရိုက်တာကတခုဟုတ်ဗျာဟိုမှာဆွဲခနေမှာဂျန်နေပြီးတော့ပြန်ဘူးတဲ့စက်ကူပေါ်ကြဒီတိုင်းချွတ်ချွတ်သွားပေါ်တာသို့တော့ ဒီကလူဟုတ်သလားဆိုတော့မဟုတ်ဘူးကင်းသလားဆိုတော့ကင်းပါဘူးငါသွားဖြစ်လေဒီကတို့လူဘဝကပါသွားတယ်ညင်ကတော့ပါသွားပါမှန်ပါဗျာကိုညင်တဲ့ခါသားမှာဟင်နာမလဲလောဘကြီးနာဒေါသကြီးနာရှိမှာပဲဒီကတိုင်းပဲဒီကဟာဒီသွားကြမှာဟုတ်ဗျာဒါထဲကပြောရင်တော့အရာထဲကဟာဒီပဲဒါထဲသွားပြီးတော့ဟိုကြတော့နောက်အောင်ဆောင်ကြီးဆောင်ပြီးရှိထွက်လာသလိုဒီမှာပေါ့ ဟုတ်ကလားဗျာအဲ့ဒါလိုနေပါဗျာမှန်ပါပြီးပြီခင်ဗျားတို့ကမှန်ပါကာကုသိုလ်အဲ့ဒါနဲ့ပဲပါရမီပါလာမအဲ့ဒီကာကုသိုလ်ခံရင်းနဲ့ကြည့်ကိုဒုတိယတရားကိုကူးမှာဒုတိယတရားကူးခြင်းလို့အဆက်မပြတ်ကူးရပါလေမှန်ပါဗျာအဲဖွာတို့ဟိုဘုံကြီးကလည်းပေးပါတယ်ဖွာတို့ကလည်းတောင်းတပါတယ်ဘုံကြီးကလည်းအဲဤကောင်းမှုကုသိုလ်ကြောင့်ဘာလို့ဘဝမချကြိုးစားအားထုတ်နိုင်လွယ်ကြသည်ဖြစ်ဆိုဆိုတာ ဘဝမချမ်းဆိုပါမှန်ပါဘဝမချမ်းမှန်ပါမှန်ပါဟုတ်နော်မှန်ပါဟင်အဲခဏတို့ဘက်ကလည်းတောင်းတပါလေခါတလေဘဝမချကြိုးစားနိုင်ရပါလို့ဤဟုတ်ဘဝမချဆိုတာလူကလူလူကလူဆိုရင်မကြဘူးခဏလေးနဲ့ဒီမှာလူဖြစ်တယ် သေကံနဲ့အာယုံမှားလို့တိရစ္ဆာန်သွားရင်တိရစ္ဆာန်တရားလောက်လဲပြီးမှတခါလူပြန်ဖြစ်တော့ချားသွားပြီဝတ်တရားချားသွားပြီဒါတော့မှမရဘူးမှန်ပါပါကျိုးတို့လည်းကျင့်ခဲ့တာကျင့်ဒါဒီကျင့်ခဲ့မှာပဲချားနေလို့မပြူမိတော့မှန်ပါဘောပေါ့မှန်ပါအဲ့လိုဘဝမချမ်းလူကနတ်နတ်ကလူဒီလူပါရမီကို ဖြည့်ဖြည့်ခြင်းလို့ဒီဒါနဒီဟိုတရားကိုကြည်ကထားပေးတယ်ဒီတရားနဲ့ဒုတိယသံခုတို့ကို တွားရအောင်မနော်မှန်ပါပါဗျာတွားရအောင်မယ်မှန်ပါဟုတ်နော်မှန်ပါဗျာဟင်ရိုင်းနေတဲ့စိတ်ကိုရင်မတို့ကဟိုကပညာဆိုတဲ့ဝိပဿနာပဲတက်တယ်မှန်ပါတမထနဲ့အရိုင်းကိုအရင်လုပ်ရအောင်မှန်ပါဗျာဒီဘူးနေတဲ့စိတ်ကိုအေးအောင်လုပ်ရအောင်မအေးနေတဲ့စိတ်ကိုဖမ်းပေးရအောင်ငါတမထနဲ့မှန်ပါတမထနဲ့ဖမ်းပေးလို့ဟုတ်ကဲ့ဖိတ်ကို AB TV ဆိုမှဝိပဿနာတို့ရှုလို့ရတာမှန်ပါတတိယတရားကလေမှန်ပါ အဲ့ဒီမှာသွားလို့ရတာဗျအဲ့တော့ဒီကန္တရာကတို့ခုနပြောဘဝမချပဲနဲ့စူးစမ်းရအောင်လို့ဒီတရားကိုထုတ်ခိုင်းတာမှန်ပါဗျဟင်မှန်ပါဟင်ဒီကနေပြီးတော့ဇန်တရားဒုတိယတရားနဲ့ကိုကိုကိုကိုစိတ်ကိုရိုင်းရာကရင်အောင်ဟုတ်ဗျမှန်ပါဟင်ရိုင်းနေဆိုတာအာကြီးကပြောတာထင်တယ်ဒေါသကြီးရင်ရိုင်းမရိုင်းမိဘူးလားရာကကြီးရင်မရိုင်းမိဘူးလားဟင်အပိနေရင်ဟောမညာ မရိုက်နိုင်ဘူးလားရိုက်မှာနော်အဲ့ဒီအရိုက်ကိုဒီပတိလေးနဲ့ဗန်လေးနဲ့ရင်အောင်လုပ်အောင်ဟာဆလာပါဗျာဒီသမထသမထသမထတို့ဒီတရားထုတ်တဲ့နေရာကျတော့သမာဓိလို့သုံးပါတယ်ပြောပါမယ်မှန်ပါဟင်အဲ့ဒါနဲ့သိကိုရင်ကြီးအောင်လုပ်ဒုတိယတရားပွားရအောင်ပါမှန်ပါဟင်မှန်ပါဗျာဒီတကြတာဒီတုတွေတကြဗုဒ္ဓတွေဖြစ်ချင်ရင်ပေါ့လေမှန်ပါပါမှန်ပါပါ ဟေးမှန်ပါပါဟေးဝိသကမီတို့ဝိသကဒူမတို့ဖြစ်ချင်းတော့ဒီတိုင်းလေးသာနေလိုက်ကြပေါ့မှန်ပါဗျာဟင်မှန်ပါဗျာဟုတ်ကလားဗျာမှန်ပါဗျာဟေးမှန်ပါဘယ်တော့ဝိသကမီတွေဖြစ်ချင်တာလားမဖြစ်ချင်ပါဘူးဗျာ။အောင်မမဖြစ်ချင်ဘူးလားဘယ်တော့အိမ်ကြဝိသကမဆုတော့ဖတ်။ဟင်အဲ့တော့တုံးပိုင်ကုံမဟိုဘက်တို့လူစခန်းကုံမမှန်ပါဘူးလူဒီမရှိရာကတိရိစ္ဆာန်တိုင်း မရှိရာကလာ၍မရှိရာပြန်ပြီးဟုတ်နော်ဘာကြောင့်မရှိရာကလာပြီးရှိရာကိုပြန်လှည့်နေတယ်ဆိုအတွဲရောအဲ့တော့ဘုရားပြည်စီကဗုဒ္ဓရာနာတို့ကမရှိရကလာတာသိတဲ့အတွက်မရှိရပြန်သွားတော့တာလေအဲအေးဒါညိတာပဲကြံတော့မှာလေဟင်ဘဝယုံနာမရှိတော့တာကိုပြောတာလေဟင်အဲ့ဒါကဒီတရားသုံးစင်းပြီးမှ ရောက်မှာနော်မှန်ပါပါဗျာဟင်အဲ့တော့တို့ဟာတွေကပဲနေတော့ဘူးတရားဘယ်လောက်ရောက်နေပြီတော့တစင်းတော့အလေတဲ့တယ်ဟုတ်ကလားဒီကြာကိုကြောင့်ကိုတိတော်ဟင်ဟင်ဒါရင်ဘာတော့နိဗ္ဗာန်သွားမဲ့တရားဟိုသုံးကျိုးထဲမှာငါဒီအစကဘာတော့ ခပန်းလေးချိန်မနဲ့တို့ကာသရှိသေးလားမှန်ပါဗျဟင်ချိန်မခပန်းထိပ်ပကြီးလေးပါဘူးလားပါပါဗျာဟင်အဲ့ဒါလေးချိန်မနဲ့တို့ကာသရှိသေးတယ်ငါဒီနိဗ္ဗာန်သွားတဲ့လမ်းအဲတရားသုံးစင်းမှာပထမတရားရဲ့အစကဘာတော့ထိပ်ပိတ်ကလေးတို့ကရှိသေးသည်အဲလိုမင်းအဲအဲ့ဒါကိုနေတိုင်းဟိုအလုံးအာယုံပြုနေရမှာထင်တယ် ဟင်မှတ်မိလားမှတ်မိပါဗျာဘယ်လိုလဲတော့ငါဒီနိဗ္ဗာန်ဟောတဲ့တရားသုံးစင်းထဲမှာပထမတရားရဲ့ရှေ့ကထိတ်ပိတ်တာနဲ့နှခမ်းလေးချီမနဲ့တို့ရုံပဲရှိသေးသည်မှတ်ထားတော့မှတ်ထားတယ်ဟင် သူတို့ရှင်များရှင်မလာလို့လေဒါရီဒါရီတို့တို့ရန်ကုန်ကြီးရှင်မလည်းမဖြစ်ဘူးဟင်မချက်လို့လေရန်ကုန်ကြောင်ကြီးနဲ့တို့ဟင်ဆောက်လို့ရင်းနေတာကိုတိုက်ပါဘယ်ကခုနကဆောက်လို့ရင်းနေတာကိုဘယ်ကဆောက်လို့ရည်တော့ဆောက်လို့ရင်းနဲ့ဘယ်လိုဘယ်လိုလုပ်ပြီးရန်ကုန်ဆောက်လို့ရည်ဘယ်လိုလုပ်ဆောက်လို့ရည်တွေကဘယ်လိုဖြစ်လာတာတော့ဟင်ဒီလို ဥသောရည်ရည်မှုရဲ့ကျွန်တော်ဟာဒီလိုပဲကဟာတော့ဆရာပုတ်ကလာမှန်ပါမှန်ပါဆောင်းလို့ရေးဒီအာအရင်ကတော့ဥစိဝေကြီးခုတော့မကြည့်တော့ကိုယ်ကကိုယ်ကကိုယ်ကတော့ရပါဗျာ။ကျွန်တော်ဥသောဆုံးရအောင်။ဥသောဆုံးရအောင်ရေးသွားပါဗျာ။အာဟုတ်ကလား။မှန်ပါဗျာ။တို့ငယ်ငယ်ကတော့တို့ရန်ကုန်တို့ကတင်ငန်းညူနေတာ။ဟိုတို့ဝန်နေစံဒီဘာတွေကဥသိမ့်ဖို့ကြီး။ဟိုဟို ဦးစိန်ဝင်းကြီးဝင်ရုပ်လို့သွားတာကြီးလေဦးစိန်ဝင်းကြီးတဝယ်ကြီးထင်တာပဲဟုတ်တဝယ်ပါတခါကြီးကလေးလေးလေးနဲ့ဟုတ်အဲ့ဒါကြီးအဲ့ဒါကြီးဟင်တို့တို့ဟိုတို့နာဟိုတိုက်တီလေအဲမနဲ့ဆိုတပည့်ကြီးဟိုနင်းတဲ့တို့တပည့်ကြီးအဲဟိုခုံမော်တင်လို့စိုးကြဲကြီးနဲ့ရောက်ပြီးသွားနေတာဟိုအပြင်လဲအန်ကယ်ကြီးဆိုဟိုဘာလဲအန်ကယ်ကြီးဆိုဟိုနေသွားတာ အဲအဲ့ဒါဥပ္ပေလည်းသူပါပါတယ်ဘုံချုပ်မလုပ်ပါနဲ့သူဟုတ်ဘူးဗျကျွန်တော်ကိုယ်တိုင်ဝင်လုပ်မှကျွန်တော်ခမားတို့ကိုချင်းစာနိုင်ပါကျွန်တော်ဘေးကနေခိုင်းနေရင်ခမားတို့ဘယ်လိုလုပ်ကျွန်တော်ကိုချင်းစာနိုင်ပါတော့နဲ့ဦးစိန်ဝင်းဦးစိန်ဝင်းကအဲ့လိုပါလားဗျဘာသာတခါကြီးတို့30ဒေါ်လာပါတယ်တောင်ယူမှသူသာသနာဖြစ်တယ်သူသာသာအဲ့ဒီမှာရှိတယ်သူကအဲ့လိုမျိုး ဟာသူကိုယ်တိုင်းကိုအဲလိုအောင်ထမ်းစရာကြီးထမ်းတေထမ်းစရာကြီးထမ်းမြအဲတော့အကုန်လုံးကခင်ဗျာဦးအိုတော်အင်္ဂေကြီးအင်္ဂေကြီးနဲ့ခမင်းကြိုင်ကြီးသူ့အိမ်ကလာဘူးလားအလုံးသမားတွေနဲ့ပါလို့သူ့ဟာတွေအလုံးသမားတွေဝင်ပြီးအလုံးသမားတွေရဲ့ပြင်ပြီးပါဘူးဟေးဟေးအဲဒိုဒိုဒိုနာနေသွားလို့ပြီတာဟေးအဲဆောက်လို့ရေးနေ အဲဘာတော့တကားထိပ်ပိနေပြီးမထောင်လို့စောင့်နေနေတူပါဟင်သုံးစင်းလုံးရောက်ပါမလားကျူစားရောက်ပါဗျာ ဥမာဒုဗာမာရှိကြီးရဲ့ဘိုးဘိုးပြင်းတော့ဘာတော့ရေတကြိုလေးကြားတာဗျာတရားစင်းကြီးပေါင်းမှုဘယ်နဲ့သိဆိုတာအခုအရှိကြီးအမြင်ကြီးကဘယ်နဲ့သိမြောင်းလဲဟင်ဟင်အလိုရီရောရှိရီရောဆိုရင်ခုဘယ်နှစ်ကဘယ်နှစ်တွင်ကိုတရားအစင်းကြီးပေါင်းဘယ်နဲ့သိနေအခု ဟိုသူများသူများလျှောက်ဖို့သူများလျှောက်ဖို့ကိုလျှောက်ဖို့တရားကြတော့ယောမာယာတို့ကဒူလာတိုင်းထောက်လို့ရေဝန်တန်းနေလာတယ်တို့အတွက်ကြတော့အကုန်လုံးဟိုနေရာတကာလေဖြာကူးတွေထင်းနေဒါဆိုခြောက်တွေ့တယ်တရားဒီမြင်တွေ့တဲ့တရားဒီဟိုတို့တို့ငငယ်တုန်းကဟိုမော်လမဲစီမမနေခဲ့တာကိုအဲဒီမော်လမဲနဲ့ဟို မုံဓမ္မကိုဘယ်လိုမှစဉ်းစားလို့မရတာအဲအခုကြိုက်သလိုသွားနိုင်တယ်သူများဖို့ကြတော့ကိုဖို့ကြတော့ဟင်ဟင်ဟုတ်ကဲ့လားဒီမှာကြိုးစားလို့ရှိသေးလားလားဘယ်ဘလို့ကိုဖို့တတာလား30 30 30 30ကိုမှလိုရာရောက်ပါဟင်ဟင်ကိုဖို့ကြတော့ပဲလေဟင် လက်စီးနဲ့ဒီလိုပြီးတော့ကျွတ်တို့လည်းမကျင်းတော့မှန်ပါပါဟင်ဘာလို့လဲကံတာလေးနဲ့လူဖြစ်နာဖြစ်ပြန်လာကြံဒုက္ခခံမှာဟင်ခင်ဗျားတို့အခုတော့မသိဘူးအရင်လည်းပြောရင်တော့တော်တော်နတ်ပြည်ဆိုတာငါပြည်ပဲခဏသွားအနာယူမယ်ဟုတ်ဗျာဘာလို့ကြတော့ကိုလို့ကူတာဆင်းရတာတော်ဟုတ်ဗျာဟုတ်ဗျာပါတော့ဟိုဟောတော့လူကြီးဂျုံနေတို့ စံပြတော့လားမှန်ပါငါပလီတို့အင်းလေးခုံတိုင်းတို့ပါတော့ဆိုအဲနာပြာအင်းလေးခုံတိုင်းခဏပဲဘုရားတိကြလားဟုတ်ဗျာဒီအစွဲမကုန်နေရင်အောက်စီဆင်းရအောင်ပါမှန်ပါဗျာဟုတ်ဗျာမှန်ပါဗျာဒီကနေဒီလောက်နဲ့ဗုဒ္ဓဘာသာမျိုးမခံရင်လည်းမှန်ပါဗျာဟုတ်ဗျာဘုရားသာသမီမျိုးမခံရင်လည်းမှန်ပါဗျာလုတ်ဖမ်းရလားလုတ်ဖို့ခဲရင်သလားခဲရင်ပါလုတ်ချင်တာလုတ် မှန်ပါဘုရားရှိခိုင်းခိုင်းတာမဟုတ်ဘူးမှန်ပါပါဘုဘုံရဲ့ရှိဆောင်ခိုင်းတာမဟုတ်ဘူးမှန်ပါဂျိတ်သာသွားခိုင်းတာမဟုတ်ဘူးမှန်ပါဖုန်းကိုလုံးမှန်ပါကိုကြောင့်ကိုသိချင်ကိုလုံးတာကိုမှန်ပါမှန်ပါငရုတ်တိစတဲ့အကြောင်းသိချင်ငရုတ်တိစရင်မှတ်ကြည့်သွားမှာဟုတ်နော်မှန်ပါဟင်ကျသားချူတာတို့သိပါချူတဲ့အကြောင်းသိချင် ချိုရင်ဆိုင်းနဲ့မှတ်ကြည့်လာမှာမှန်ပါတရားမှန်ပါပါဟင်တရားပဲတရားတော့လေဟင်တို့ပါလားဟိုခီးသွားဟာကိုလိုကိုပြောဦးမှာပြပါဗျာကိုလိုကိုခီးသွားရေးနဲ့ဒီကဟာဘယ်တော့ဘယ်ပါပါပါပါဘာလို့လုပ်နေကြလဲကောင်းတယ်ထင်လို့မကောင်းဘူးဆိုလုပ်တာဘာရှိတော့ ကောင်းတဲ့ခင်လို့လုပ်နေတာသူကခရသမားမေးကြည့်မကောင်းဆိုတော့မရှိဘူးခဲသမားမေးကြည့်ပါမကောင်းဆိုရိုက်သူဘယ်နှယောက်ရှိဟုတ်နော်ဒိုးလုံးနေတာဒီကောင်းနေတယ်လို့လုံးတာကောင်းမဟုတ်ဘူးအဲ့ဒီကိုလုံးတာမှတ်ကြည့်တာဒါပြောတာဒီမသားနဲ့ပြောတာမသုံးနဲ့ပြောတာမဟုတ်ဘူးသုံးပါကောင်းနေတယ်လို့သုံးနေတာမှတ်ကြည့်ပါဒါပြောတာနော်ဟင်မှတ်ကြည့်ပါပြီးတော့တို့တရားမှာရုပ်တာမရှိဘူးလက်တာမရှိပါဘူး မှန်ပါပါဗျာရုပ်ရင်ရုပ်တဲ့အကြောင်းသိအောင်မှတ်သားပါမှန်ပါမှန်ပါရုပ်ဓာတ်မမှတ်ရင်ရုပ်တဲ့နေရာကရုပ်ဆွေးကြီးကြားနေရမှာမှန်ပါမှန်ပါတကူမှန်ပါညတ်ဓာတ်မမှတ်ရင်လည်းညတ်တဲ့နေရာကများဆွေးကြီးမကြားနိုင်ဘူးမှန်ပါကျမ်းမှာပေါ်တာမှတ်ခိုင်းတာပါမှန်ပါဟိုဟိုဖျားသွားလို့ဘူးကျင်းတာသွားဘူးဒီအလုပ်ကနာယူဖို့မပြောပါဘူးမှန်ပါဗျာကိုလို့တာကိုမှတ်သားပါအဲခင်ဗျားတို့အကောင်းထင်နေတာကိုကောင်းတာဟုတ်မဟုတ်မှတ်ကြည့်သားမှာဒါပြောတာထင်တယ်မှန်ပါဟုတ်ဗျာမှန်ပါဒီအဲ့ဒါလေးတော့မှတ်ခဲ့ ဟင်ဒါလေးနဲ့ဒါနနဲ့ပြီးနေမှာသိုးလို့ပြောတာနော်ဟုတ်ကလားတော်ဗလားဒါနနဲ့တော်သေးပါဘူးဟုတ်ကလားဗျာဒီဟိုကတရား၃စင်းကဘယ်ရောက်ပေါ့ ုံးမြတော်ချာ။အုံးမြတော်ချာတယ်။မပအုံးမြချာတယ်။အုံးမြချာကယူသေးတယ်ဗျာ။အစွမ်းထည့်ရင်မမြတ်တက်ပါနဲ့ဗျာ။ဟောမာဟောမာမလားဗျာ။ဟောတော့တော့ဘီလာမြေတူနေတာတွေ့နေတယ်ဗျာ။ဘယ်ရောက်ကဘီလာမြေတူပါရှိပါဘူးလေ။ဟဲ့ โอ้ยตอนนี้พอยกไปกว่าจะได้พอลงพอได้ก็กว่าจะได้จะเอาป่ะจ้ะนางงงพี่ละมีดูก็สิบาพี่เนี่ยเอ๊ะแกดูมาดิเนี่ยมาละอ่ะเนี่ยဒီနာဂာဒုက္ခရော